36ခုနှစ်တော်ကလင်းလာပြီနေ့ဖြစ်တယ်ချိန်နာရီက2နာရီမှတင်းပါတော့2နာရီမှတင်းအခုချိန်ကစပြီးတော့တရားဟောရမယ်ဗာတရားဟောမလဲဆိုတော့ဘုရားဝါတော်ရှင်နဲ့ဟောနေရတာဘုရားဝါတော်ရှင်နဲ့ဟောတော့ပါပါတိရတာဆို ပထမဘာသာနဲ့ဒီမှာဝါဆိုတော်မူတဲ့ဒုတိယတတိယသရုပ်ထသုံးပါကတော့ရာဇယုံမဝါဆိုတော်မူတယ်အဲဒီရာဇယုံဝါဆိုစဉ်ကသင်ရှားတဲ့အဲတရားပြီးတော့လည်းအဲဒီတရားကလည်းပဲဟောလို့ပြောလို့ရှိရင်ဖြင့်မှတ်သားဖို့ရာပြင့်ကြံဖို့ရာအရေးကြီးတဲ့တရားလည်းဖြေရမယ်အဲဒီလိုတရားကိုရွေးချယ်ပြီးတော့ဟောနေတယ် နားမလည်တဲ့တရားတွေရှားဟောလို့လည်းမကြည့်ဘူး။နားမလည်တဲ့တရားတွေလည်းရှိတယ်။ဟိုမှာဟိုဘာတော့ကဒိဋ္ဌိတွေကရှိတော့သူတို့ဝါဒတွေနဲ့လာပြီးတော့မေးရောအဲ့ဒါတွေဖြည့်ရှင်းတာတွေဟောရင်ဒါချုပ်တာပဲဘာမှသူကအခုတရားတွေပုဂ္ဂိုလ်တွေမှာအကျိုးမရောက်ဘူး။ဒါဒီကနေ့ဟောဖို့ရတရားကတော့တရားထူးဆန်းမဟုတ်ပါဘူး။မကြာမကြာကြားနာပြီးတော့နေရတဲ့ပရိတရားဟောရမှာပရိတရားယရဏတုပရိတဲ့ ယရနာတို့ပြိဆိုတာပရိတရားနာတဲ့အခါဘယံလည်းကျင်းအောင်ပရိတရားနာတဲ့အခါယရနာတို့ပြိဆိုတာဆရာတော်သံဃာတော်ရဲ့ယူကြပါရဲ့ဒါပေမဲ့လို့အပန်ကြားတာရှိတာပဲအနေဒီတွေကတော့ကိုကြားတာမဟုတ်ဘူးနိဗ္ဗာန်ရှိပါရဲ့အနေပေးတာတဲ့နိဗ္ဗာန်တွေအဲ့ဒါဖတ်ကြည့်လို့လည်းပဲအရိတွေကဘောလုံးနဲ့နားလည်ခြင်းမှနားလည်မှာ အဲဒီတရေရွတ်နေတဲ့ပုံကိုယ်တွေကလည်းပဲတချို့ကအဲဒီတရေရဲ့အနေတွေပဲသိမြင်မှပြီးမှနေတော့အာဒီဥစ္စာကအမြဲတမ်းရွတ်နေတဲ့ပိဋိတရားပဲဘာမှမဟုတ်ဘူးဆိုပြီးတော့အထင်မသေးကြတယ်ဒီပိဋိကအမှန်တရားရေးကြည့်တဲ့ပိဋိတရားသူကနည်းနည်းပါတယ်အမှန်တရားနည်းနည်းဒီထဲမှာအနေတွေပဲပြောနေမှာပဲဒီရထက်တာပြီးမှမဟုတ်ဘူးနေတဲ့ပြီးမှပြီးပါမှလည်းအောင်မရမလန်ကောင်းပါလားညိုစရာလည်းကောင်း ဘေးရတယ်လည်းကင်းစေရတယ်ဆိုတော့ဒီပေတရားနာရင်ဘေးရတယ်လည်းကင်းဟုတ်ဒီကတိတ်ဘောလာတွေနဲ့ဖန်တာတော့လည်းအိမ်မှာနောက်ထပ်ဖွင့်မှာဘေးရရအများအားယူပြီးသားဖြစ်နေနေရကြတယ်ညာစာရဗာပြိုဒီမှာတရင်သုံးနေတာမူတဲ့အခါဝေသာလီပြည်က စာရည်စာရှားပါးငါမှုခေါင်းပါခြင်းဖြစ်တယ်ဟိုရှိတုန်းကတမျိုးနဲ့တမျိုးတနေရာနဲ့တနေရာသွာလာရေးသယူပုတ်ဆောင်ရေးဆိုတာကမပြည့်စုံပါဘူးလမ်းပန်းကလည်းကောင်းကောင်းရှိတာမဟုတ်ဘူးဉာဏ်ရတာဆိုတာကလည်းပဲအဲနွားနဲ့နွားရနွားလဲတွေတော့ရှိတာဟိုကိုပစ္စည်းတွေဝေးရလဲတွေနဲ့ပဲရပြီးတော့ နိုင်ငံတစ်ခုနဲ့နိုင်ငံတစ်ခုကလည်းပဲဟိုကတမင်းဒီကတမင်းဒီလိုအားလေးတွေကိုနယ်လေးတွေအပြင်းလေးတွေပါပဲအိန္ဒိယမှာသောလာတာရထတိုင်းကြီး36တိုင်းဆိုတာအိန္ဒိယနိုင်ငံပဲအိန္ဒိယနိုင်ငံလေးကွက်ကွယ်လေးမှာ16တိုင်းရှိတယ်အခုအင်္ဂလိပ်တွေလာအိုဆိုးတော့မှအိန္ဒိယတနိုင်ငံလည်းဖြစ်ပါရှင်းတော့ဒီဒီမှာသောကမင်းကြီးလက်ထက်တုန်းကလည်း တနိုင်ငံတည်းလောက်ဖြစ်ပုံတော့ရပါလားတောင်မှတောင်ပိုင်းနာကစောလာတိုင်းတို့ပါတော့ဆိုရည်အဲ့ဒါတွေကသူကဒီနည်းချင်းလေးတွေဆိုတာဟိုအဘောကသက်စာထဲမှာပါတယ်တော့ဒါလေးတွေပါပုံမရဘူးဒါလေးတွေကျန်နေတယ်အခုတော့အင်းလေးအုပ်ချုပ်ပြီးတဲ့နောက်အခုလွတ်လပ်ရေးတွေပါရအင်ဒီယာကအခုတော့တနိုင်ငံတည်းဖြစ်နေပါပြီ ညာဇယောနဲ့ဝေသာလီကဘလောက်ဝေတော့ဆိုရင်ညာဇယောကနေပြီးခင်္ဃာမြေအထိငါငါယူဇနာရှိတယ်ခင်္ဃာမြေကနေပြီးတော့ကဝေသာလီဒီသုံးယူဇနာရှိတယ်အားလုံးမှာရှိယူဇနာရှိတယ်ရှိယူဇနာဆိုတော့တယူဇနာကို၈မိုင်လောက်ထားတွေ့ရင်64မိုင်သိမ့်မွေးပါဘူးနီးနီးလေးပဲဘာမှမွေးဘူးဒါပေမဲ့လို့အဲဒီဝေသာလီပြည်နယ်မှာမိုးခေါင်လို့ ဇာယဇာတွေရှားပါငါမို့ခေါင်းပါတဲ့ဘေးကြီးဖြစ်ဟိုတော့ကတော့တဏ္ဍာနဲ့တဏ္ဍာနဲ့ကလည်းကိုကြီးကပေးနိုင်တာမဟုတ်ဘူးတေဖို့ဆောင်ရတယ်လွယ်တာမဟုတ်ဘူးဒါတော့ဇာရှားတယ်ဆိုရင်ငါပြသေးကုန်ရတာပဲငါကြောက်စရာကောင်းတာပဲရှိတော့ဗမာပြည်မှာလည်းဒီလိုပါပဲရှိတော့ရှားပါတဲ့အထက်ရတယ်မှာရှားပါပြီးတော့ငါမို့ခေါင်းပါပြီးတော့ပြကြတာလေလို့ရှိတာအဲတော့တွေ့သေးတယ် လူတွေသေးတော့လူသေးတွေကများတော့လူတွေကောင်ပုံနာနေပါလေကလည်းပဲကောင်းအောင်မမြုပ်နိုင်မသိနိုင်ဆိုလို့ရှိရင်ဖြင့်ဒါတွေကအပုပ်အနတ်နေပါလေနဲ့ပုံနာတဲ့ဘလူတွေကရောက်လာတယ်မြို့ထဲဝင်မြို့ထဲဝင်တော့ဘလူတွေကြောင့်လည်းပဲယောဂါတွေဖြစ်တယ် အဲယောဂတွေဖြစ်အဲဒီယောဂတွေကလည်းနောက်ကုဆက်ပြီးတော့ယောဂတွေဖြစ်တော့ဒုဗိခဘေးယောဂဘေးအာမနုတဘလူတွေဘေးဘေးကြီးသုံးခုကရောက်ပြီးတော့နေရဲ့အဲဒီတော့ကရောက်ပြီးတော့နေတဲ့အခါကာလမှာတိုင်းပြည်သားတွေက မင်းထံကိုသွားပြီးတော့အခုနေတော့ဆန္ဒပြတယ်လို့ဆိုမှပေါ့လေသွားပြီးတော့သူတို့ရောကြရခြေတော်ကမင်းလွန်ခဲ့တဲ့80လောက်ကစပြီးတော့မင်းနေတဲ့ထက်မှာဒီလိုငါမို့ခေါမခြင်းပြီးယောဂပြီးဘလူဘေးတွေနဲ့ပတ်သက်ပြီးတော့ဒီတည်စီဆုံးရှုံးတာတွေဖြစ်ခဲ့ဘူးတဲ့အခုဒီ ဒီကံမှာအကြီးကျယ်ဖြစ်တယ်တဲ့ရှင်မင်းကြီးမင်းကြီးတရားတွေချူရင်းလို့ဖြစ်ပါလိမ့်မယ်စသည်ဖြင့်အဲဒီလိုပြောကြဆိုတာပါပြောတော့ခုလုံးကတော့မင်းကြီးကအာနာပိုင်မင်းကြီးဆိုပေမဲ့လို့ဘုက္ကလာစိတ်ဓာတ်ကြဲရတာအာနာပိုင်မင်းကြီးကလည်းပြောလို့ရှိရင်နားထောင်တယ်ဟွန်းသူကချီးမွမ်းစရာကြီးအာနာပိုင်မင်းကြီးကလည်းစိတ်ပြီးတော့ကျမ်းသာမဟုတ်ကျမ်းတဲ့မင်းနဲ့ဆိုးရုံမင်းနဲ့ရှိတယ်ဟွန်းအဲတိုင်းပြည်သားတွေကို ညင်ဝယ်သားခဲ့တယ်ဆိုတာဟိုရှိတော့မင်းနေအဲ့ဒီတော့ညီညံ့မြအုပ်ချုပ်ဆိုတဲ့မင်းနေမလားသူတော်ကောင်းမင်းနေအများကြီးရှိပါတယ်ဒါပေမဲ့ခုခေတ်လူတွေကတော့အဲ့ဒီအာနာပိုင်မင်းနေဆိုရင်အာကဲရကျရှုပ်ချက်ကြဘာမှမဟုတ်အောင်ပြောကြအဲ့ဒီလိုအရရှိကြတယ်အဲ့တော့မင်းကအဲဒါချင်းကောင်းပြီတဲ့ငါအပြစ်ရှိမရှိကို စီစစ်ကြပါဆိုပညာရှင်မကြီးတွေခေါ်ပြီးတော့စီစစ်ခိုင်းနေဘာကချွေရင်းနေတော့ဘယ်ကျင်းကချွေရင်းနေစီစစ်တော့မင်းမှအပြစ်ရှာလို့မရဘူးပြစ်မရှိဘူးအပြစ်မရှိရင်တော့အခြားเจ้าညောင်းမှဖြစ်မယ်ဒီလိုညောင်းဘယ်နဲ့လောက်ရမလဲဆိုတော့အဲဒီမှာဘူရဏကာသဘမဂ္ဂလိခောတာလာအစရှိတဲ့ခိုင်းကြကြီးချော်ရရှိတာကိုသူတို့ကဘုရားမပွင့်ငါလည်းအရင်ပွင့်ကြတာ ဘုရားဟောင်းကြီးတွေပေါ့ဘုရားလက်ဟောင်းကြီးတွေပေါ့အဲဒီဘုရားတွေကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေလည်းရှိတာပဲအင်းကြီးကမဟုတ်ဟုတ်ပြောမယ်ဟောမယ်ပုဂ္ဂိုလ်ရှိရင်နောက်ကလိုက်မယ်တကြီးကတော့အသင့်ပဲဒီတစ်မျိုးကဒီလူတစ်မျိုးကတရားဟောလိုက်အဲဒီလူလည်းလိုက်မယ်လို့ရှိတာနောက်တစ်မျိုးကနောက်လူတစ်ယောက်ကတရားတစ်မျိုးဟောလိုက်အဲဒီလူလည်းလိုက်မယ်လို့ရှိတာပဲအဲနောက်လိုက်ကတော့မရဘူးပေါ့ ။ဘာဖြစ်လို့ပေါ်နေတော့ဆိုတော့ပုထုဇဉ်တွေကိုပုထုဇဉ်တွေဆိုတော့ပုထုနာနာတထာနာနာရတထာရနာဟောလောကင်တိတိပုထုဇနာပုထုနာနာတထာရနာများစွာသောဆရာတော်ဤမူခမျက်နာကိုအုံလောကင်းတည်မော်ကြည့်တတ်ကောင်းဤတိကြောင့်ပုထုဇနာပုထုဇဉ်မြင့်ဤပုထုဆိုတာကဆရာကြီးအဲ ဆရာကြီးတွေအများကြီးရှိတယ်တဲ့မော့ကျတယ်ဆရာကြီးတွေဆရာကြီးတော့ဖြင့်သိတာပဲစွန်းတာပဲအဲတကူကြည့်တာပဲအစတည်းဖြင့်ယူကြည်ရတဲ့ဆရာကြီးတွေကိုယ်ဝယ်ရဆရာတွေအများကြီးရှိတယ်ဘုသူရှင်မှာအခုဒီဘာသာကိုယ်ဝယ်နေမတော်ကြဟောဘာသာကြောင်းညင်လည်းကြောင်းသွားနိုင်တယ်တဲ့ဆရာကြီးပေါ့ဒီဘဝမှာဒီဘာသာကိုယ်ဝယ်ဟိုဘဝကျဟောဘာသာကိုယ်ဝယ်ပြီးတော့ကြောင်းသွားနိုင်တယ်ဘုသူရှင်နေဆိုတာဘာသာတရားမမြဲဘူးတဲ့အဲဒါကြောင့် အမျိုးမျိုးသောဆရာကြီးတို့မျက်နာကိုမော်ကြည့်ရတာလေအေးကြီးရဲ့ဘုရားမြတ်စွာဘုရားရဲ့တရားတော်တိုင်းအထုလို့တရားပြီးထားတဲ့ပုဂ္ဂိုလ်တွေဘယ်ဆရာမှမော်မကြည့်ဘူးငုံတော်ကြည့်ရတယ်ဟောဒီများဘာသာတရားတွေလာဟောဘုရားဘာသာနဲ့ဆန့်ကျင်မဲ့တွေဟောတော်တော်တဲ့တရားတွေပဲမဟုတ်တဲ့ဥစ္စာတွေပဲအဲဒီပုဂ္ဂိုလ်ငုံကြည့်ရတယ်မော်ကြည့်ရအောင်သူပြင်ဟုတ်လောက်ခဲ့တော့မယူဆဘူး

သူတို့ဆရာကြီးပြင့်ပြီးတော့အဲကိုယ်ကကသူတို့ဆရာကြီးကြွလာလို့ရှိရင်ဘေးရတယ်ကင်းပါလိမ့်မယ်ပြောကြတယ်မဂ္ဂရိဘောဂလာတတိတွေကလည်းဒီတိုင်းပြောအားလုံးဆရာကြီးတွေကတတိတွေကတိတိရှိရသူတို့ဆရာကြီးတွေအားကိုးကြတယ်အခုလည်းပဲဒီလိုပဲအကြောင်းတစ်ခုရှိလို့ရှိရင်သူတို့ခွန်ကြီးပြင့်ပါဗျာသူတို့ခွန်ကြီးပြေးယူလိုက်လို့ရှိရင်ပြောက်ပါလိမ့်မယ်ဒီလိုကြံမကြောက်လို့ရှိရင်ခဲတာပဲခွန်ကြီးတော့အဲ့ဒီလိုပြေးရမှညာနေနဲ့ကြောက်တယ်လို့ဆိုတာ ကိုကိုစားရုပ်တော့မပြောက်ရင်ခဲတာပဲလို့ဒါပေမဲ့လို့အချားရှိလို့ရုပ်တဲ့ကပြောက်ဘူးလို့တော်ရဲ့သူကတခါကဘုန်းကြီးတို့စိတ်ကွန်းယွာနာနီးနီးပါပဲတော်မှာလေတော့မှာအဲအလုအလုသမားတွေပေါ့ရင်းကားခေါ်တယ်ဟိုမှာအလုသမားတွေအဲ့ဒါသူတို့ညဥ်ရကြလို့ချင်းသေးလာတာ၆လို့ဒါကတစ်စီမင်းပြီးတော့သူကထင်းထင်းရှားရှားကြီးထောက်တာမှသူတို့လည်းမကြောက်ပါဘူးတခါတော့ ရေချိုးမလို့ရေရေခတ်ရေခတ်ပြီးတော့ပုံနဲ့ထည့်နေတော့အဲ့ဒီပုံနဲ့ကိုညီကြီးကလေးကိုထည့်သွားတာသူကဒီနေ့ကြားရကြီးသူကချလာတာနောက်ကိုကဲနဲ့ပြေထုံးနဲ့ပြေအဲ့ဒီတော့ဟာလို့ရှိတော့အဲ့ဒါနဲ့ခွန်ကြီးလာပြီးတော့ပြေးရို့ဟိုရတာကသူနဲ့ဆိုင်တာကိုသူသူလည်းတော့ပြောလာတယ်အဲ့ဒါဒီလိုရှိနေတဲ့ပြေးရို့ဟိုမှာလာရတာပေါ့လေ ဘုန်းကြီးစိတ်တယ်သိတော်မှသိမချဘူးဘုန်းတော်ကိုဟောပြီးတဲ့နောက်လည်းဇေယျဆက်ချောင်းနေခဲ့တာပဲလို့သူကအာမန်လိုက်သွားပြီးတော့ဟောမှာတို့ဆောင်းနေပါလေလဲလူသားအများသေးဝေမေတ္တာတွေပါလေပုံပြေးရွတ်ပြီးတော့မမနောက်ကတစ်သိမချောက်တော့ဘူးတော်သေးရဲ့လို့တော်သေးရဲ့လို့ရေးကြည့်တယ်ကိုယ်ဆရာတွေဆိုကိုအားကိုပေးပြတဲ့တရားကြလို့ပြင်ခက်တယ် အဲ့တော့နောက်ဆုံးကြတော့ဘာကြီးပဲမင်းမျိုးကဖြစ်တဲ့ခေါရမြတ်စွာဘုရားရှိပါတယ်ခေါရမြတ်စွာဘုရားတခုကြည့်ပါတယ်မြတ်စွာဘုရားပြင်မြတ်စွာဘုရားကြွလာတဲ့ရသဖြင့်ယောဂဝေဒနာတွေကြောက်တယ်ပြီးရှင်းတယ်လို့ညာကြီးတချို့ကကြံညာပြီးတော့အဲ့ဒါသဘောကျတာနဲ့မြတ်စွာဘုရားပြင်တယ်ပြင်ဘုရားတော်မှာဟိုက ဒီနည်းချင်းနိုင်ငံကမင်းကကိုယ်ဝယ်နေတာဆိုတော့ကျမ်းမာကြပါမလားလို့သံဃာတွေနဲ့နောက်တော့ဘုရားကကရုဏာရှိပါတယ်တဲ့ပြင်လို့ရှိရင်ကြွမှာပါပဲဆိုပြီးတော့ပြောတာနဲ့မင်းလည်းပဲဝိနိတာရမင်းကြီးလည်းပဲညာပြောကဝိနိတာရမင်းကြီးလည်းပဲအဲလက်ဆောင်ကနာတွေပါလေဆက်သပြီးတော့အကြောင်းကြားအကြောင်းကြားတော့ဘုရင်ဘုရင်မင်းကလည်းမခံပါဘူးဘာလို့လဲဆိုတော့ဘုရား သူအုပ်ချုပ်နေတာမှမဟုတ်ပဲရောအဲဆက်ဆက်ဘုရားပဲလျှောက်ကြပါဆိုတော့ဘုရားကလျှောက်တော့ဘုရားလက်ခံလက်ခံတော့မှလည်းဗမိတာရမင်းကြီးကြွမယ်ဆိုလို့ရှိရင်ဘုရားတဲ့တပြီးတော့လမ်းမနဲ့ရှင်းဥစွာသုတ်သင်ပါအောင်မယ်ဆိုပြီးတော့ငါးယူစင်တာကြီးလမ်းနေအကုန်လုံးညှိခြေတော့လမ်းကပေါက်ပြီးသားကြီးပဲဟာဘုက္ကလာလို့ဆိုရင်ပညာသိမရှိဘူးနည်းနည်းတော့ပြန်တော့ပါတယ်အဲဘုရုံးကလမ်းကရှိလို့ရှိတာမဟုတ်ဘူးလေလမ်းလေးပါလေရှိမှာ အဲ့ဒါတွေကိုညီညွတ်ညွတ်ကြည့်အောင်လို့လုပ်ဒါတော့ဒီဥဇနာဒီဥဇနာမှာကျောင်းတစ်ဆောင်တစ်ဆောင်ကျောင်းတစ်ခုတစ်ခုပေါ့ကျောင်းလိုက်တစ်ခုတစ်ခုဆောက်ငါးရောပါတယ်မြေလောက်အောင်ငါးယူဇနာဆိုတော့ငါးစခန်းပေါ့อืมအဲဒီတော့အစင်းနဲ့လောက်ပြီးတော့မှမြတ်စွာဘုရားကြွကြွစေတယ်မြတ်စွာဘုရားဝိမိတာရမင်းရဲ့လူကိုယ်တိုင်ပင့်ဟိုရံပင့်လာပြီးတော့ အဲဒီမှင်တဲ့ခန်းနေမှာအမှန်ခန်းခန်းနားနားပါပဲပန်းနေတာလည်းများကြဲတယ်ရစားတဲ့တွေကချီးမွမ်းတာပန်းနေတာဒုစရလောက်တော့ရှိတယ်ဆိုတာကိုတနည်းရရရှိတာလည်းဒီပါပဲတလားလုံးတော့ဟုတ်မှာမထင်ဘူးဘုန်းကြီးစဉ်းစားကြည့်တလားလုံးကဒီပန်းနေဒုစရလောက်လည်းသွားရင်ဒုက္ခပဲဆိုတော့ပန်းနေပန်းနေကြောနေရတယ်ဒုက္ခပြည့်တယ်သူကတော့စာပေထဲတော့ချီးမွမ်းထားတာပဲဘုန်းကြီးစဉ်းစားကြည့်တော့ ဒီပန်းတွေကဒုက္ခရောက်ပါပဲလာသာသာရချင်းချင်းလေးလေးမှသွားလို့ကောင်းပါတော့ပန်းတွေခါနေတယ်ဒုက္ခရောက်မှာအဲဒါတဏှာရာလောက်မှာစုပုံပြီးနည်းနည်းရှိပါလိမ့်မယ်လေဒီပါဒီလားလုံးတော့ဟုတ်ပုံမရပါဘူးအဲဒီတော့ပြန်လာပြီးငါးရက်ပြန်လာတော့ဟိုရောက်တဲ့ခါကျတော့ဗိမိသာရမင်းကြီးကဝေသာလီမင်းရဲ့ဒီကိုအကြောင်းကြားလိုက်နဲ့ဆိုရကြွလာပြီ သင်တို့နဲ့လျောအောင်လို့ကျူဆိုကြပြီတော့ပူဇော်ကြပြီတော့ဆိုတော့သူတို့ကလည်းဟိုကကြီးကျယ်လောက်ထားပါတယ်မိမိသားမင်းနဲ့နှစ်ဆပါအောင်ဆိုပြီးမိမိသားမင်းကြီးကမြတ်စွာဘုရားအဲထီနှစ်ထီနှစ်ဆင်းနဲ့နောက်ပါသင်္ဃာသင်္ဃာ900ဆိုတော့သင်္ဃာ900ထီတစ်ဆင်းစီနဲ့ပြီးတော့ပြင်လာတာအဲဟိုကဝေဒာလီမင်းတွေကတော့နှစ်ဆဘုရားကျန်ထီလေးဆင်းနောက်ပါပုဂ္ဂိုလ်တွေထီနှစ်ဆင်းစီနဲ့ပြီးတော့ မတောင်လို့ကြတာပဲနောက်လို့တဲ့ပုဂ္ဂိုလ်ကတောင်လို့ဖြစ်တာပဲအဲမြင့်ဟိုဘက်ဒီဘက်လင်္ကာမြင့်ကူးတော့လည်းပဲလေထောင်နေဖွဲ့တယ်အဲဒီပေါ်မှာတန်ခါတယ်အဲနေရာတွေမြတ်စွာဘုရားနေရာနဲ့ထီးနေပါနဲ့ဟန်နာပါတော့မှာတခါလည်းဖြစ်မိမိသာရမင်းကြီးကမြတ်စွာဘုရားယူနေတော့အားဖြင့်ရေထဲကိုဆင်းပြီးတော့လိုက်ပို့ရဆိုတာကိုလေပင်လောက်ထီအောင်ရေထဲဆင်းပြီးလိုက်ပို့တယ် အဲအလေးပြုတာပဲသောတာပန်နဲ့သောတာပန်ဖြစ်နေတာကိုမြတ်စွာဘုရားအလေးပြုအဲသစ္စာလေးမင်းနဲ့ငါတို့ပဲနေငါငါတို့လိုပဲရိုသေလေးမြတ်ပြုပြီးပြင်ကြပါလို့သစ္စာလေးမင်းနဲ့မှာလည်းသစ္စာလေးမင်းကလည်းရိုသေပါပြီးလို့ပဲပြင်ကြပါအဲ့တော့ဟိုဘက်ကရောက်လို့ဟိုဘက်ကမြတ်စွာဘုရားချီရောချပြီးတဲ့ကြိုင်နဲ့သောသောကလည်းမိုးတွေကဆင်းနေတာပေါ့မိုးတွေကဆင်းပြီးတော့မိုးတွေရွာတယ်ပောက္ခရာဘုရားကြာမိုးဆိုတော့ ဒါတွေကပြထားတဲ့အတိုင်းပဲအဟောကြရတော့ကောင်းတာပဲရေဆိုရင်တဲ့သူမှဆိုတာမဆိုရင်တဲ့သူကမုန်းမဆိုဘူးဆိုတယ်อืมတော်တော်အဟောကြကောင်းတာอืมခုနိကကာလယုံကြည်ဖို့တော်ခဲရင်ဒီတိုင်းဆိုလို့ရှိရင်တော့မိုးကမဆိုရင်တဲ့ပုဂ္ဂိုလ်သိပြီးတော့ကွဲမွချောင်မှုတော်တော်ခဲရင်နေတယ်တွေ့ကြည့်ရင်တော့ဘယ်လိုတွေ့ရလဲဆိုလို့ရှိရင်မဆိုရင်တဲ့ပုဂ္ဂိုလ်ကထိဆောက်ထားလို့ပါလို့ပြောချင်တယ်ပြောမှာလို့ဆိုတာ အဲဒီလိုဆိုရင်တော့ရတယ်ဒီတိုင်းဆိုရင်တော့မိုးကရှောင်မိုးကွင်းကိုခက်တယ်ဘုန်းကြီးစဉ်းစားကြည့်ရတယ်ခက်ခုခေတ်လူတွေဇယုံကြီးဖို့တော်ခက်ရဲ့အဲဒီမိုးကြီးအကြီးကျယ်ရွာတာတကလည်းနေတလင်းတန်ရှင်းသွားတယ်ဝေသာလိဝေသာလိမြို့အတွင်းရောအပြင်ရောလူတွေအလောင်းတွေအများကြီးရှိတာကိုသိရတာတွေက မေတ္တာတွေဟာဒီခါတည်းရေနဲ့မျောလို့တော်ကိုရွာတာပဲမိုးအတော်ရွာတယ်လူတွေတွေမျောတော့ကုန်းမော်ကလူတွေတွေမျောတော့ဆိုရေတွေတော့ကိုညာတော့လို့ရေပေါင်လေတော့ဖားတော့ဒီလိုရေတွေစီးသွားတယ်ဆိုတော့လူစီးမှပဲမျောတော့အဲ့ဒါတွေအကုန်လုံးစင်ကြယ်သွားတယ်မြတ်စွာဘုရားကြွလာတာမစင်ကြယ်မှာကြောင့်မြတ်စွာဘုရားရဲ့ဘုံကံတော်အလျော်သာ မိုးလေဝသတွေယူရတယ်ဟောတယ်အဲငါဆိုပြကြွတော့မြို့ဘဝရောက်တဲ့ခါကာလကျတော့အရှင်နန္ဒာကိုမြတ်စွာဘုရားရတနာတော့ပြိတ်ရုပ်ဖို့ရအမိတ်ပေးရတနာတော့ပြမြတ်စွာဘုရားသင်ပြပေးတယ်အရှင်နန္ဒာကအဲ့ဒါမှတ်ယူပြီးတော့ပြောတယ်အရှင်နန္ဒာကတော့တစ်ခေါက်နဲ့ရတယ်ဘုရားကသူကအဲ့ဒါညာကောင်းတာပေါ့ မနာကညာကောင်းတယ်ဆိုတစ်ခေါက်နဲ့အကုန်လုံးရတာอืมရှိကဟောတော်တဲ့တရားတွေအကုန်လုံးမှတ်မိနေတာပဲသူကအဲဒါကြာ45ဝါကာလပတ်လုံးအဲ45ဝါတည်းမှာဒီကနောက်ကပါတဲ့အခါတွေမှာအဲဒီဟောတဲ့တရားတွေအကုန်လုံးမှတ်မိနေတာအကုန်လုံးရတယ်တဲကောင်းနေညာပဲအဲဒီပရိသေဝေဒာလီမြို့မြို့က သတိုင်းသုံးနာရှိတယ်ကာယသုံးနာရှိတယ်ကာယသုံးနာကြည်ရမှာလိုက်ပြီးတော့အေးယူဖို့မြတ်စွာဘုရားအမိန့်ပေးနောက်လိုက်နောက်ပါဝေသာတိမင်းမျိုးတွေပြိတ္တတွေနဲ့ပေါ့တချို့ကမြတ်စွာဘုရားနဲ့ဘင်္ဂါရီဓမ္မယူသေးပြုနေတယ်တချို့ကယူတဲ့လျှောက်ပြီးတော့ဘုရားယူအဲဒီမှာမိရပါတွေထွန်းနာတွေပါတွေလည်းသူတို့ပူဇော်လို့ပေါ့ဘုရားကနာတွေပုဂ္ဂိုလ်တွေအဲဒီမြတ်စွာဘုရား ရှင်အနန္ဒာကပြည့်ရတဲ့အခါပြည့်ရခါနည်းရှင်းဥစွာနှလုံးသွင်းပုံနဲ့ပြထားတယ်ပဏိဒါနတော်ပထာယတထာတတတတပါရမီယောမြတ်စွာဘုရားဒီပင်ကရာမြတ်စွာဘုရားခြေရင်းမှာဝတ်ဆင်းပြီးတော့ဤတဲ့ဗျာဒိတ်ခံတော်မူသီကာလကစပြီးတော့မြတ်စွာဘုရားဆရာပြည့်ရဖြစ်စီတော်မူတော်မူခဲ့တဲ့ဒါနပါရမီစကြည်တော်ပါရမီတော်10ပါးအဲရိုးရိုးပါရမီနဲ့ ဥပပါရမီနဲ့ပရမတ္ထပါရမီနဲ့ပါရမီတော့အပြားအပြင်30အဲဒီပါရမီအဖြစ်ချင်းဘုံလေးမြတ်စွာဘုရားဂုံလေးလည်းဆင်ခြင်တဲ့ဆင်ခြင်ကြီး၅ပါးဂုံလေးလည်းဆင်ခြင်တဲ့လောကအကျိုးငါမြတ်စွာဘုရားကျင့်တော်မူတဲ့ဆွေမျိုးဆွေမျိုးတွေအကျိုးငါကျင့်တော်မူတယ်ဘုရားဖြစ်ကိုရလည်းကျင့်တော်မူရဲ့ဆိုတဲ့သရိယာကျင့်သုံးမျိုးလည်းမြတ်စွာဆန္ဒနာဆင်ခြင်တော်ဆင်ခြင်တော်မူတယ်ဘုရားကုံကိုဆင်ခြင်ပြီးတော့ အဲပြေးရတော့နောက်ဆုံးဘဝမိဝမ်းတွင်ပြိတ္တိတည်တော်မူဖို့အဲဒီခါကာလတုန်းကလည်းထူကြတဲ့နမိတ်တွေပါတယ်နဲ့ပါပဲအမနာဝဇ္ဇတွေအဲဒီဂုံလူတွေနဲ့ဒါတွေလည်းဆင်မြင်တဲ့ပြိတ္တိနေတော်မူဖို့ပြိတ္တိနေပြီးကာလဖွင့်နေတော်မူလားဖွင့်နေတဲ့ခါလည်းပဲခန္ဓာကြီးပါပဲဘုရားလုံးတော့ပွားလို့နောက်တော်ထွက်တော်မူဖို့တော်ထွက်ပြီးတော့ ၆နှစ်ပါလားပါတဲ့ဒုက္ခရသိရာကျင့်ကျင့်နေတော်မူဖို့မြတ်စွာဘုရား၏ဂုဏ်ကြီးရှိဥစွာဆင်းရဲဘောရီဘောရီပင်ရယရနာဘောရီပင်ရအပရာဇိတပလင်တဲ့မှာသေဝဆိုပြီးထိုင်နေပြီးတော့ဘုရားဖြစ်သူရောက်တော်မူဖို့ပါရီလည်းဆင်းရဲလာနောက်ဓမ္မစကြာတရားဟောတော်မူအစရှိဘုရားဂုဏ်တော်တွေကိုဆင်ញင်တော်မူတယ်အဲဒီလိုဆင်ញင်ပြီးတော့ ဒီပရိတရားတွေကိုသူရွတ်ဖတ်တယ်အခုကာလပုဂ္ဂိုလ်တွေလည်းအဲဒီလိုပဲသင်မြင်အောင်လို့ပဏိဒါနာတော်ပဋ္ဌာယတတတတသာပါရမီရောတတိယအောင်လို့ဒီကအကြီးအမွန်လေးဒီထဲမှာထည့်တယ်ဒီလိုပဲနှလုံးသွင်းပြီးတော့ယူရ ယံကိစီဝိဒာဣဒဝဟူရံဝသက္ကေသူဝယာရတနာပဏိဒာနာနောသမာဓိတတကတိနာဣဒံမိဗုဒ္ဓရတနာပဏိဒာဣရိနာသစ္စေနာလူတိဟောတုဒါပထမဆုံးဒီဂါထာရရှင်နာကိုအဲအချီးလေးတွေပါလေးတွေရှိသေးတယ်အဲ့ဒါတွေတော့မဟောပါဘူးယံကိစီကစဒီဘုရားကုံလေးဟောပြပြီးတော့သစ္စာပြုတယ်

အဲဒီရံကိစီရွတ်လိုက်တဲ့ကမကောင်းဆိုးရတဲ့ခါတဲ့ခေါ်ကြတာဆိုတယ်လူတွေကနေထွက်ပြေးကြတာอืมထွက်ပြေးကြတာခါတဲ့ကြီးတော့အပေါက်မဆန်းလို့တခါတဲ့တူခွေပြီးတော့ပြေးကြတာမဆန်းလို့တချို့ကလည်းတိုင်းတွေကဖောက်ပြီးတော့ပြေးကြခုံကျော်ပြေးကြပေါ့လေမပြေးရဘူးဆိုတော့အခုပရိသတ်အများကြီး ဝင်နေထွက်တဲ့ခါကလည်းအပေါက်ပဲတပေါက်တည်းရှိနေပြီးကြည့်ကြည့်တိုးနေတယ်အဲဒီတော့ကောင်းစွာတွေကတော့ပုံများနေတာပဲတို့ခွေပြီးတော့ခါပြေးရတယ်ဆိုယံကိစီဝေတံဣရဝါဟုရံဝါသကေတုဝါယဟရတနာပဏိတံနာနောသမအာတိတတဂတိနာ ဣဒံပိဗုဒ္ဓေရတနာပဏိတံဣတိနာသစ္စေနာဘဝတိဟောတုသမဂတဣဒဝါဤလူတိလောက၌၎င်းဘုရံဝါသဘာသောငကားကလုံးစัจจิတလောက၌၎င်းသကေသူဝါအထက်နတ်ပြည်လောကတို့၌၎င်း ဝိတံနှစ်သက်ခြင်းပိဋိကိုဖြစ်စေတာသောရာဂင်စီရတနာဖြင့်အဖို့တန်သောယရနာပေါင်းသည်အတိရှိ၏အဲလူကြီးလောကမှာယရနာတွေရှိတယ်အခုမြတ်ထင်ရှားသိနာတော့ရွှေတို့ငွေတို့ကြောက်ဗရမညာတို့ဇိန်တို့ဒါတွေယရနာခေါ်တာဒါတွေသိနေရတယ် ဆက်ကြမင်းတွေဘာတွေပေါ်တဲ့ခါကာလကျဆင်းကြမင်းကြီးသုံးတဲ့ဆက်ကြယရဏဆင်းယရဏမြင်းယရဏစသည်ဖြင့်ဒီလိုနာအထက်တန်းကြတဲ့ယရဏတွေလည်းရှိပါတယ်။နာပြည်တွေမှာလည်းနာပြည်တွေလည်းသူတို့သုံးဆောင်နေရှိယရဏဆိုတာဘယ်လိုအောင်ဆိုတော့ရတိဇဏနာထေနရတနံအဲရတိဇဏနာထေနဝမ်းမြောက်ခြင်းပီတိကိုဖြစ်စေတတ်သောအ내သဘောကြောင့်ရတနာရတနာမိယရဏဆိုတာ ဝမ်းမြောက်ခြင်းပီတိကိုဖြစ်စေတတ်တယ်အခုလူလောကမှာအဖို့ရနေယတနာတွေကဝမ်းမြောက်တာပဲရရင်ဝမ်းမြောက်တယ်ကလေးတွေများမုံဘိုးကလေးရရင်ဝမ်းမြောက်တာပဲရှင်းတော့ဆိုလို့ရှိရင်အဲ့ဒါနှစ်ပြားလောက်ရရင်ကလေးတွေကဝမ်းမြောက်တယ်အခုတော့อืมနှစ်ပြားဆိုလည်းမရှိပါဘူးအခုတော့ငါးပြားတော့ရှိမှရှိရတာပြောရပါဘူးကွာอืมဆယ်ပြားဆယ်ငါးပြားတော့ဝမ်းမြောက်ချင်မှမြောက်မယ်အခုကတော့တန်ဖိုးတွေကနဲကုန်ပြီကွာ အဲတရားလုံးနဲ့ရလို့ရှိရင်တော့ကစီရောကလေးကတရားလုံးကရခဲ့ပါလေရလုံးမှရရင်တော့ဝန်သားလုံးမဆုံးဘူးသူကอืมကလေးတွေညာသူ့အလိုက်နဲ့သိဝန်သားတယ်လူကြီးတွေလည်းလူကြီးလိုက်ပြန်ရလို့ရှိရင်ဝန်သားတာပဲလုံးကြတဲ့ငွေရအောင်လည်းအာထုရရလာရင်ဝန်သားတာပဲရွှေဆိုရင်သာဝန်သားတာပေါ့လက်ဝတ်လက်စားယရနာဖိုးတာနေကြလို့ရှိရင်ဝန်သားတာပဲ လက်ဝလက်စားတွေဆင်းမှုအချင်းရွယ်တွေမှာဗရီရောနှောင်းတို့လက်ကောက်တို့စားတွေချင်းပေါ့လက်ဆွတ်တို့ဒါတွေရလာလို့ချင်းဝန်သာတာပဲအဘုဒ္ဓမာတွေရတယ်လေဝန်သာအဲဒီလိုဝါမျက်ဝါနာဖြစ်စေတာတော့ကြောင့်လည်းယရနာဝိခေါ်သည်ဝါမျက်ဝါနာမဖြစ်စေတဲ့ဥစ္စာတွေကတော့ယရနာမဟုတ်ဘူးအဲမြကြီးကဲဒုချောင်းတို့မြဲ့တို့အမိုက်တို့အဝတ်စုပ်တို့ဒါတွေကတော့ဘယ်ယရနာဟုတ်မလဲဘာမှဒါတွေရလို့ချင်း လာပေးလို့ရှိရင်ဘယ်သူမှလက်မခံနိုင်ဘူးကြယ်ကိုကိုကိုနေရာလာပြီးတော့သူတို့တယောက်ကချသွားလို့ရှိရင်ဒါလေးရှင်းရလင်းရတာနဲ့ဒုက္ခတော့ကြောက်ရုံနဲ့တော့ဝမ်းမသာရဘူးအဲဖိုးတာနေရတော့ကိုရလို့ရှိရင်ဝမ်းသာရဒါကြောင့်ယရနာဝိခေါ်သည်စိတ်ဒီကတာမဲ့ခင်းစအတုလဒုလဘသဒနာနောမတတပရိဘောဂရတနာတိပါဥစ္စတိယရနာဤအနေတွေကို ဒါရဆရာကြီးအခွင့်ပြရတယ်သိတိကတံအလေးနဲ့လည်းပြုရတယ်ယန္နာဆိုရင်အလေးနဲ့ပြုရတယ်ခုဖုဒ္ဒံတဲ့ပစ္စည်းတွေအလေးနဲ့ပြုရတာပဲမပြောင်းမပြောင်းသိရဆက်ရတယ်ဒီလိုသိသေးခြင်းနဲ့ကြောက်ခြင်းနဲ့ကြောက်သွားတာတွေခြင်းနဲ့ပြက်သွားတာဒါပြီးဆက်ရတယ်အဲကြောင့်မို့အလေးနဲ့ပြုရတဲ့ဥစ္စာယန္နာခေါ်တဲ့မဲကဖုဒ္ဒံနဲ့ဖုဒ္ဒံမှာယန္နာခေါ်တယ်ဘုမ္မတံယန္နာမဟုတ်ဘူးအတုလံ အတူမရှိတဲ့ဥစ္စာကတော့ဒါကတော့အတူမရှိတာကတော့စัจ जा မင်းလို့အဲဒီလိုနနာထူးကြတဲ့ဥစ္စာတွေမှအတူမရှိပါဘူးရွှေတွေငွေတွေကတော့အတူတွေရှိနေတယ်ဒါတွေကတော့ဒါတွေလည်းယန္တနာတော့ခေါ်ရတာပါလားအေးစัจ जा မင်းစัจ जा ယန္တနာတော့ဒါတွေကတော့အတူမရှိဘူးပြီးတော့ဘုရားယန္တနာတရားယန္တနာဒါတွေကအတူမရှိဘူးဒုံလာဘရတနာမြင်ရတွေ့ရခဲ့တယ်ရခဲ့တယ်ဆိုရင်လည်းပြီးတာပါပဲရခဲ့တယ် မြင်တွေ့ရုံပဲခဲရင်လည်းအဲ့ဒါကလည်းစัจ jaya ရဏတို့ကိုဆိုလိုတယ်အဲစัจ jaya မင်းနဲ့စัจ jaya ရဏတို့ဆိုတာအခုတော့စာဝတ္တရရှိတာပဲအမြင်မြင်တွေ့ရမယ်ရှားကြပါပြီနဲ့တော့မိတော့စัจ jaya မင်းရဲ့သုံးဆောင်ဖြစ်တဲ့ယရဏတွေဆင်ယရဏမြင်းယရဏဒါမျိုးတွေကလည်းပဲရခဲ့တာခုရှိတဲ့ဆင်နေမြင်းတွေကတော့ရှိပါတယ်ဟိုကိုဆင်နေမြင်းတွေလောက်သူကစင်တာမမြင်ဘူး မြင်မြင်ုံမျှပဲမြင်ရခဲ့ကိုယ်ပိုင်ရဖို့ဆိုတာတော့ပါပြီးတော့ခရင်တာပေါ့အဲဒီလိုဥစ္စာကျတော့မကောင်းတယ်အနောမတတပရိဘောကမယုံညံ့တဲ့ပုဂ္ဂိုလ်မြင့်မြတ်တဲ့ပုဂ္ဂိုလ်လို့ဆိုလိုပါတယ်မြင့်မြတ်တဲ့ပုဂ္ဂိုလ်ဘုံကကြီးမားတဲ့ပုဂ္ဂိုလ်ရဲ့အသုံးဆောင်ဖြစ်တယ်ယရနာဆိုဘုံကကြီးမားတဲ့ပုဂ္ဂိုလ်တွေမှာသုံးဆောင်နိုင်တာစัจ जा မင်းသုံးတဲ့ယရနာတွေကစัจ जा မင်းမှာသုံးဆောင်နိုင်တယ်ပြင်းပုဂ္ဂိုလ်တွေဘယ်သူမှမသုံးဆောင်နိုင်ဘူး အခုရှိကြတဲ့ရွှေတို့ငွေတို့ဆိုတာတွေလည်းဒီလိုပဲရှင်းဝင်ရှိကရှိတဲ့ပုဂ္ဂိုလ်တွေမှသုံးဆောင်နိုင်တယ်အဲရှင်းဝင်ရှိကရှိတဲ့ပုဂ္ဂိုလ်တွေလည်းထဲမှာရှိတယ်တဲ့ဥစ္စာတွေကအဲကြောင့်ယရနာလို့ခေါ်ရတယ်အဲဒီထဲမှာဗုဒ္ဓဘုရားယရနာဓမ္မတရားယရနာသံဃာသံဃာယရနာတွေဆိုတာကတော့အမြတ်ဆုံးတွေပဲ နှစ်သက်ဝမ်းနဲ့ရှင်ပီတိကိုဖြစ်စေတတ်တဲ့နေရာမှာပထမတန်းပဲဘုရားကုံတရားကုံအကြောင်းသိတဲ့ပုဂ္ဂိုလ်တွေကဘုရားတရားအာရုံပြုလို့ကိုမဝနိုင်အမှန်တရားကိုပီတိဖြစ်စေတတ်တယ်။ဒါကြောင့်နာရဝိပတိကြီးများဘုရားပွင့်တော်မူတယ်ဆိုတာကြားရတာနဲ့ပီတိတွေဖြစ်ပြီးတော့ခါတယ်မွေ့သွားတော့အဲဒါနှစ်ခါသုံးခါထပြီးတော့မေးရတယ်။အဲဒီတော့ပီတိတွေကအလွန်ကဲဖြစ် ဒါအလေးအမြတ်ပြောရတာလည်းပြောစရာမရှိဘူးအတုမရှိဘူးဆိုတာလည်းပဲဒီစัจ जा မင်းနေမှာစัจ जा မင်းကြီးစัจ जा မင်းကြီးတို့အတူအတူရဖြစ်မယ်ဆိုဖြစ်နိုင်တယ်အဲဘုရားယရဏဘုရားယရဏတွေရတယ်ဖြစ်နိုင်ဘူးပဲမရှိနိုင်ဘူးဘုရားယရဏတွေရတယ်ဒီလိုနဲ့ဖြစ်ပုံမဖြစ်နိုင်ဘူးဘုရားတဆူတဆူအဒနာပွန်ခဲ့တာဘုရားတဆူတဆူဖူးမြင်ရဖို့လေခရင်နဲ့လောကအဖို့ရယရဏတွေကို ဘုန်းကရှိတဲ့ပုဂ္ဂိုလ်တွေဒါသုံးဆောင်ရတယ်လို့ပဲဘုရားတရားတန်ခါယတနာသုံးပါးကိုးဝေရတဲ့ပုဂ္ဂိုလ်တွေကဘုန်းကရှိလို့မှတ်ရမယ်ပုဂ္ဂိုလ်ကိုသိပြီးရှင်းမသေးကြတယ်လို့သာဘုရားစီဘုရားမန်တရားစီတရားမန်တန်ခါစီတန်ခါမှာကိုးဝေနေရတာဘုန်းကရှိလို့ရှိကရှိတဲ့ပုဂ္ဂိုလ်တွေမှာကိုးဝေရတာမြဲတမ်းပြီးနေတာမဟုတ်ဘူးရှိတော့ကနှစ်ပါး2500 အဲ2500နှစ်ပေါင်း2000 2000လောက်စီကအဲ1500လောက်စီကဆိုပါတော့အိန္ဒိယနိုင်ငံမှာရှိတုန်းကဘုရားသာသနာတွေထွန်းကားနေတဲ့နေရာတွေပဲတရားနဲ့တရားနဲ့သံဃာနဲ့လောကောင်းနေနာကိုထွန်းကားတဲ့နေရာတွေအဲ့ဒါတွေတဖြည်းဖြည်းသာသနာကွယ်သွားတာအခုမရှိတော့ဘူးအခုရှိတဲ့ညာသံဃာတွေဆိုတာကဒီဟိုကသွားနေတာနည်းနည်းပါးပါးရှိဗမာကြီးကလည်းနည်းနည်းပါးပါးရှိယူရသွားနေတာနည်းနည်းပါးပါးရှိ မပြောပါတော့ပါဘူးသူကအင်းဒါအခုဘုရားသာသနာထုံးကားပြီးတော့နေတဲ့နေရာဘုရားစစ်ဘုရားမှတရားစစ်တရားမှသံဃာစစ်သံဃာမှနေကိုယ်ဝင်နေရတာတာမာကုသိုလ်မဟုတ်ဘူးတဲ့ထူးခြားတဲ့ကုသိုလ်တွေရှိတော့ဒီတော့မိမိတို့တရားတရားသံဃာကိုယ်ဝင်နေရတာဝန်သာကြံအနံကောင်းတယ်ဒါလည်းပဲသာသနာဗမာပြည်မှာလည်းပဲ ဒီတိုင်းကြီးတော့နေမှာမဟုတ်ဘယ်တော့ကွယ်မလဲမသိဘူးမကွယ်ဘူးပြောနိုင်ဘူးကအဲကွယ်ကားလို့ရှိရင်တော့ဒီပုဂ္ဂိုလ်တွေတရားတရားသံဃာရနာသုံးပါမကူဝရဘာဖြစ်လို့လဲဆိုတော့မထိုက်တန်လို့အဖို့ရမစ္စည်းယရနာတွေမထိုက်တန်တဲ့ပုဂ္ဂိုလ်တွေမသုံးဆောင်ရတယ်လို့ပဲတရားတရားသံဃာယရနာအဖို့ရနေမကိုးကွယ်ရနိုင်တဲ့ပုဂ္ဂိုလ်တွေကကိုးကွယ်ရအောင်လို့ဘုံကံမပြည့်စုံလို့တဲ့ဒါကြောင့်မို့ သာသနာတွေကကွယ်ကွယ်သွားတယ်အခုလူပြည်လောကမှာလည်းလောကယရနာတွေရှိနတ်ပြည်လောကမှာလည်းရှိဖြစ်ရဂလုံးတို့ဘာလို့ငကားတို့ဆိုတော့ရသာတဲ့ပြည်နဲ့ရှိဘူးတော့မတင်ကြအောင်อืมငကားကတော့မူရီဆိုတော့မူရီတော့ရှိနေတာအဲဒီမူရီကချို့ကငကားတွေဟုတ်ချင်တယ်ဟုတ်မှာဇန်နိဘာထဲမှာချို့ရိုးရိုးမူမှလည်းလိုက်ရိုက်လို့ဒီဝါစားလည်းရှိတယ်နောက်တော့ငကားချင်းတယ်ရိုးရိုးမူမဟုတ် အဲဒါရိုးရိုးမွေတယ်သူကသိထူတာမဟုတ်အဲဒီမှာလည်းနဂါးဒီကလုံးပြည်မှာလည်းဖိုးတာနေရှိနတ်ပြည်လောကတွေမှာလည်းဖိုးတာယရနာတွေရှိတယ်နာနောသမာတိတသာကတိနာတထာဂတိနာမြတ်စွာဘုရားနှင့်သမန္တုမြတော်တံယရဏံထိုသောယရနာသည် နာနောအာတိမရှိသေးတာဒီနာနောအာတိနာနဲ့ပြီးရင်လောထပြီးတော့ထည့်ထားလို့ဒါကအဝါဒရမပဲမရှိသေးတာဒီဧကမရှိအဲကမ္ပတိကတာဆိုမရှိဘူးတဲ့အဲလူကြီးလောကနတ်ပြည်လောကအလုံးလောကမှာရှိတဲ့လောကီယရနာတွေဘယ်လောက်ပဲဖုဒ္ဒာနဲ့ဆိုစေကမူတဲ့ ဘုရားယရနာဘုရားယရနာနဲ့တူတဲ့ယရနာဟာမရှိပါဘူးဘုရားယရနာအများဆုံးပဲယံကေစီဝိတံဣဒဝါဟုရဝါသကေတုဝါယာရတနာပဏိတံဣဒဝါဤလူကြီးလောက၌၎င်းဟူရဝါနဂါကလုံးစရှိသောတပါးသောလောက၌၎င်း တကယ်သူဟာအနာပြေလုံး၌၎င်းပဏိတံမြတ်သောရာရတနာဖြင့်ဘုဒ္ဓမာရိဥသောအပ်သောယရနာသည်အတ္တိရှိ၏ဒါရဂတိနာမြတ်စွာဘုရားနှင့်ဒါရဂတိနာရှိတရားတို့နှင့်အလားတူဖြစ်တော်မူသောမြတ်စွာဘုရားနှင့်တမန်တူညသောတာရတနာထိုးသောယရနာသည်နာနောအတ္တိမရှိသည်သာသည် ဘုရားယရနာနဲ့တူတဲ့ယရနာမရှိပါဘူးတဲ့ဗုဒ္ဓသစ္စာလေးပါးတရားတွေကိုကိုယ်တိုင်မှန်စွာသိတော်မူသောဘုရားအရဟံလူနာမြမတ္တဝါပေါင်း၌ပူဇော်သူခန္ဓာမူတိုင်းသမျှစွာဘုရားအရဟံလောဘဒေါသမောဟစသဖြင့်ကိလေသာညစ်ကြေးတို့မှာကင်းဝေးစေခြင်းတော်မူသောမြတ်စွာဘုရားသဖြင့်ဂုဏ်တော်၉ပါးဂုဏ်တော်၁၀ပါးအနန္တဂုဏ်တော်နဲ့ပြည့်စုံတဲ့မြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားလောက် မြင်းမြတ်တဲ့ယရနာဆိုတာမရှိဘူးဘုရားယရနာအများဆုံးတဲ့အဲဒီဘုရားယရနာအများဆုံးတို့ကိုယ်ဝယ်ရတာပဲအောက်ဒီဝန်သားကြသိကောင်းတယ်ဝန်သားလို့ပီတိဖြစ်ရင်အဲဒီဝန်သားပါလေရှူလိုက်ဝိပဿနာဖြစ်တယ်ဝန်သားရယ်ဝန်သားရယ်မြင်ကြဝန်သားပါလေကြက်လို့ဆိုတယ်မမြင်ဘူး ဣဒံပိဗုဒ္ဓရတနာပဏိတံဣဒေနာသစ္စေနာတောတိဟောတုဒါကအဲ့ဒီဘုရားရတနာအမြတ်ဆုံးဟောပြပြီးတော့သစ္စာစကားဖြင့်ဝေသာလီပြည်သူပြည်သားတွေသိရတယ်သိအောင်လို့သစ္စာမူတယ်အခုတော့အခုဒီတရားကြားနာနေတဲ့ပုဂ္ဂိုလ်တွေ အတွက်ရည်စူးပြီးတော့ညီရတာအနဲ့ပေးရမှာဝေဒာလီဒီရတွေကမရှိပါဘူးဝေဒာလီမြို့တော့မှဒီနေ့ကျရရှိတာမဟုတ်တော့ပါဘူးတော့အခုလောလောဆယ်တရားနာနေတဲ့ပုဂ္ဂိုလ်တွေဟောမကောရာကနေပြီးတော့နားထောင်ပြီးတော့တရားနာတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေအကုန်လုံးတွေ့ကြည့်စုပြီးတော့သစ္စာပြုရမှာဣဒံပေဗုဒ္ဓေရတနံပဏိတံဣတိနာသစ္စေနာသောတိဟောတု ဣဒံပိဗုဒ္ဓေရတနံဤဖျားဤဟူသောယရနာတိတိပဏိတံမွန်မြတ်လာပါပဲ။နော်တရားယရနာကတရားယရနာသံဃာယရနာတွေရှိသေးတယ်။ပြီးကြရငဲ့ဣဒံပိရတနာဤယရနာတိတိရဲ့ဒီယရနာဟာလည်းပဲဗုဒ္ဓေရတနာဗုဒ္ဓေကတော့ မာငါတော့ဘုဒ္ဓရှိရမှာပါပဲရတနာကတော့နှပုံးလိမ်ဒီတိုင်းနေရမှာအဲဘုဒ္ဓရတနာရှိဖို့ဗုဒ္ဓပါဠိနည်းအားဖြင့်ပထမသီဝိပါကအောပြူတာလည်းရှိတယ်အေးလည်းတစ်ခါတစ်ခါပြုတ်ထားတယ်သူကဒီအာယနေသေဝိဒဝေစရည်နဲ့အဲဒီလိုပါလေရှိတယ်အဲဇီဝေတတ္တမေတို့ဒုက္ခေဒုက္ခေဇီဝေတတ္တမေတို့ဒီလိုဧကရာဏတွေလည်းရှိတယ်ဟိုကထာဝတ္ထုတွေမှာဒီဧကရာဏတွေအများကြီးရှိတယ်ဟော နာဟိဝတ္တဝေအများကြီးရှိတယ်လို့အဲဣဒံပိရတနာဣဒံကရတနာငုံငဲ့တယ်ဘုဒ္ဓကတော့ဝိသေသနာဘုဒ္ဓဘုရားလေးဘုဒ္ဓဣဒံပိရတနာဣရတနာတိလိရနောက်ဆုံးမဲ့ဓမ္မယတနာမင်္ဂယတနာလည်းငဲ့ပြီးတော့ဣဒံပိဗုဒ္ဓရတနာဤမြတ်စွာဘုရားကြီးဟူသောယရနာတိလိမဏိတံမွန်မြတ်လာပါပေ၏ အနိတအမောမြတ်ဆုံးဖြစ်ပါပဲ၏ဣဒိနာသစ္စေနာဤမင်္ဂသောသစ္စာစကားကြောင့်ဤမေတံသပုရိသနာဤပရိတရားတော်ကိုနာကြားနေကြသောသူတော်ကောင်းပေါင်းတော်အားတို့တိဘေးရန်အန္တရာယ်ကင်းစင်၍ကောင်းခြင်းမင်္ဂလာပေါင်းမီဟောတုဖြစ်ပါစေတည်းသာသာ ရားယရဏပြီးတော့တရားယရဏဒုတိယပေါ့အဲဒါဆင်အာနန္ဒာကသဘိနဲ့သဘိထဲမှာပြည့်ရည်နဲ့အဲပြည့်ရည်နဲ့အဲဒါရွတ်ရွတ်ပြီးတော့ပြည့်ရည်နဲ့ဖြန်းကျမ်းတော်ရတယ်နော်လူမမာတွေကတခါတည်းဟိုနေ့နေကမကောင်းဆိုးရတဲ့ပုကနေတာလူမမာတွေဆိုတော့ဒါတွေထွက်ပြေးကြတော့ဒါလည်းကျမ်းမာရေးတွေရပြီးတော့လိုက်ရကြဆိုတာဟုတ်ဒီအကုန်လုံးကလည်း ဒီလေးကြီးတွေနဲ့ခါတော့သူကရှောက်ဖက်ဖြန့်ပြီးအဲ့ဒါလိုလုပ်တယ်လို့ဆိုတော့ခယံဝိရာဂံအမတံပဏိတံယရိဇာကတကြမှုနိသမာဟိတောနာအတိနာဓမေနာသမာတိကိဉ္စီဣဒာမိဓမ္မေရတနာပဏိတံဣဒေနာသစ္စေနာတုတိဟောတုခယံဝိရာဂံအမတံပဏိတံ ယရစ္စကာအတ္တဇာမုနိသမာဟိတောနာပိနာရမေနာသမာဓိကိစိဣဒံမိဓမ္မေရတနာပဏိတံဣဒေနာသစ္စေနာတောတိဟောတုခယံယာရသတိသောကိလေသာပေါင်းတို့ဤကုံရလည်းဖြစ်သောနိဗ္ဗာန်ယာရသလည်းကိလေသာတွေကုံတယ်ဆင်းရဲခါစဉ်ကုံတာပါပဲနိဗ္ဗာန်တရားကို သိမြင်ဒီကစပြီးတော့ကိလေသာတွေကုန်သွားတယ်ဆိုယောဂီပုဂ္ဂိုလ်တွေတရားအထုတ်နေကြမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းယုံနာနဲ့ရှုမှတ်ဝိပဿနာဉာဏ်နဲ့ယဉ်တဲ့သင်္ခါရုပ္ပခဏဉာဏ်ကျင့်တာပြည့်စုံတဲ့အခါကာလကျတော့ဖြစ်ပြတဲ့ယုံနာတွေရှင်းငိမ့်တဲ့နိဗ္ဗာန်ဆိုတာတွေ့တယ်ယုံနာသင်္ခါရတွေယူပြတယ်လို့ပြောက်သွားအဲ့ဒီမှာရောက်အဲ့ဒီနိဗ္ဗာန်ပဲအဲ့ဒီနိဗ္ဗာန်ရောက်သွားလို့ရှိရင်ညာကစိုက်တဲ့ကိလေသာတွေကင်းတယ်တဲ့ပတ္တပတ္တိမဲ့ဆိုရင်လည်း သောတာပတ္တိမဲနဲ့ဆိုင်တဲ့တက္ကာရဒိဋ္ဌိဝိသိကိစ္စနဲ့ညီမျှတဲ့အကုသိုလ်တွေကျင်းတယ်။ပဲလာကြောင့်ဖြစ်တဲ့ຢာကတွေဒေါသတွေမောဟတွေကျင်းသွားတယ်။အရဟတမေရောက်တဲ့ခါကျတော့အဲဒီຢာကဒေါသမောဟတွေအကုန်လုံးကျင်းခယံရာဂသဘာကိလေသာတို့ဤကုံရာဖြစ်သောဝိရာဂံတမေမူရာဂဤကင်းရာဖြစ်သော ပြိတ္တာကုန်တယ်ဆိုတော့ຢာကလည်းတတ်မဲ့မຢာကလည်းကျင်းတာပါပဲအာမတံသိခြင်းကင်းတော်အဲ့ဒီနိဗ္ဗာန်တရားသူ့ကိုယ်ကလည်းသိခြင်းမရှိပြခြင်းမရှိဘူးတဲ့ယုံနာသင်္ခါရဆင်းရဲကိစ္စတာဆင်းရဲငြိမ့်သွားတဲ့သဘောကိုငြိမ့်သွားတာကပြည့်လို့ဖြစ်တော့ငြိမ့်တာကငြိမ့်တာပဲယုံနာသင်္ခါရတွေမဖြစ်ပေါ်ပဲနဲ့ငြိမ့်သွားတယ်တဲ့ဉာဏပုဂ္ဂိုလ်ပြိဋိနိဗ္ဗာန်စံတဲ့အခါ ဘဝဒီယုံနာခန္ဓာတွေမဖြစ်ဘဲနဲ့တစ်ခါတည်းငြိမ့်နေတယ်အဲ့ဒါကပြက်เสียမရှိဘူးမသေးမပြက်တဲ့သဘောပဲငြိမ့်နေဆိုတာကသိသိပြည့်စင်မရှိဘူးဒါကမဟုတ်အဲ့ဒီနိဗ္ဗာန်တရားပြီးတဲ့ပုဂ္ဂိုလ်တွေလည်းမသေးမပြက်ဘူးတဲ့သိသိပြည့်စင်ကင်းတယ်နိဗ္ဗာန်ရောက်သွားလို့ရှိရင်မသေးရတော့ဘူးအဲမအူရတော့ဘူးမနာရတော့ဘူးဆင်းရဲခါပင်ကိုငြိမ့်နေအဲ့ဒီနိဗ္ဗာန်တရားရဲ့ဂုဏ်မနာကောင်းတဲ့ အကောင်းဆုံးပါပဲဘုရားသာသနာတော်မှာအကောင်းဆုံးတရားပဲဒီကောင်းဆုံးတရားကိုသိရအောင်လို့ပဲဘုရားတွေဖွင့်ရတယ်။အစဘုရားတွေဟောထားတဲ့တိုင်းနဲ့တရားတွေသိရတာဒီကောင်းဆုံးနိဗ္ဗာန်တရားတွေ့အောင်လို့အားထုတ်ကြရတယ်။ခယံရာဂသာသောကိလေသာရောဤကုံရာဖြစ်သောဝိရာဂံတတ်မဲ့မှုရာဂရောဤကင်းရာဖြစ်သောအမတံသိခြင်းကင်းရာဖြစ်သော မဏိတာမြတ်လာစွာသောယံအပြင်နိဗ္ဗာန်တရားကိုသကြမူမီဘာကိမင်းတို့မှဖြစ်တော်မူသောမြတ်စွာဘုရားသည်ဣဇဂာအဓိကတော်ရလေသည်ဟွန်းသံဃာဘုရားဘောဓိပင်ကဗရာဇိတပလင်ထဲမှာထွက်ပြီးပဲထိုင်နေရင်တရားနှလုံးသွင်းပြီးတော့ဒီနိဗ္ဗာန်တရားတွေ့တယ် ညာဥယာမပုဝေနိဝကညာရတယ်၎င်းညာမှာဒေဝသကုညာရတယ်မနေ့မိုးလင်းကနီးမနေ့ပိုင်းရံကြတော့သေဇသမုပ္ပါနှလုံးသွင်းပြီးတော့ရတယ်ဥပါဒณะခန္ဓာ၅ပါးတို့ရဲ့အဖြစ်အပျက်ကိုရှုတယ်ဥပါဒณะခန္ဓာ၅ပါးဆိုတာအခုယောဂီတွေရှုနေတဲ့တရားတွေပဲမြင်တိုင်းကြားတိုင်းနားတိုင်းစားပြီးတိုင်းတွေ့ထိတိုင်းကိုယ်ရဲ့စားတိုင်းလှုပ်ရှားတိုင်းသိကုသနာကြံပြီးတိုင်းအဲ့ဒီဖြစ်နေတာဗျာ ဥပါဒနဲ့ခန္ဓာတွေပဲမရှိလို့သာငါပဲသူပဲယောက်ျားမိန်းမပဲသင်တာငါသူယောက်ျားမိန်းမတွေဘာမှမဟုတ်ဘူးခန္ဓာ၅ပါးတရားတွေပဲရုပ်တရားရှိတယ်ဝေဒနာခံစားမှုရှိတယ်သင်ညာမှတ်သားမှုရှိတယ်အဲပြုရင်အာထုံမှုသင်္ခါရရှိတယ်ဝိညာဉ်ဆိုတဲ့အာယုံသိတတ်တဲ့စိတ်ရှိတယ်ဒီ၅မျိုးပဲမြင်ရင်လည်းဒီ၅မျိုးပဲကြားရင်လည်းဒီ၅မျိုးနားရင်စသဖြင့်တွေ့ထရင်အကုန်လုံးဒီ၅မျိုးသောတရားတွေဖြစ်နေတာအဲဒီ၅မျိုးသောတရားတွေကိုပဲ ငါပဲသူပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတ attva ပဲဒီလိုထင်နေကြသမာဓိလေးကတော့ဥပါဒနာခန္ဓာ၅ပါးအချင်းချင်းလို့ရှိရင်ယုံနာနာပါးပဲယုံနာနာယုံနာနာပါးကြီးအဲ့ပါလေအဖြစ်အပျက်ကိုဘုရားလောင်းတော်ကရှုတယ်အခုရှုတဲ့ပုဂ္ဂိုလ်တွေရှုတယ်လို့ဖြစ်ရမှာပါပဲဘုရားမှာထူတာကတော့အသိဉာဏ်ကျေဝန်းတယ်မသိနိုင်တော့မရှိဘူးအဲ့ဒါထူးတယ် အဲပစ္စကညာအပြင်လည်းပဲကျေဝန်းတယ်အနုမာနညာအပြင်လည်းအကျွမ်းမရှိသူကကျေဝန်းတယ်ပြည့်စုံတယ်ဘာမှယုံမသားမရမရှိဖြစ်ကြမရှိဘူးအခုပုဂ္ဂိုလ်တွေကတော့တော်ယုံမို့လေအခုပါရမီများတယ်ဆိုတာအသိဉာဏ်ချိုးလဲတော်ယုံမချိုးလဲတော်ရှင်းပါတယ်အခုပုဂ္ဂိုလ်တွေတော်ပါရဲ့အဲမြင်နေကြတဲ့ဓဝါ၆ပါးကဖြစ်ပေါ်နေတဲ့ဥပါဒณะခန္ဓာ၅ပါးယုံနာ၅ပါးတို့အဖြစ်အပျက်ကို ယူပြီးတော့ဝိပဿနာညာစဉ်းတဲ့တဲ့ပြီးသောတာပတိမေဖို့ရောက်နောက်သရမေဖို့ရောက်အနာမေဖို့ရောက်အရဟတမေဖို့ဖြင့်နိဗ္ဗာန်ကိုမြတ်စွာဘုရားတွေ့မြင်သွားခဲ့ပြီရိဇာကတကြမုနိသမာဟိတော်တကြမုနိတာကမင်းမျိုးအတိတမူသောဘောရမြတ်စွာဘုရားသည်သမာဟိတော်ကြည်ကြည်တော်စိတ်လုံးရှိတော်မူသည်ဖြစ်၍ရဟန်းခြင်းနိဗ္ဗာန်ကိုဣဇရာတိကတော်ကြတော်မူလေ၏ အဲသမာဓိတော့တည်ကြည်တဲ့စိတ်နှလုံးရှိတော့သမာဓိသမာဓိနဲ့ပြည့်စုံပြီးတော့ຢာတော်မူတယ်အဲ့ဒါလည်းရေးကြည့်တယ်မေဖို့နိဗ္ဗာန်တရားတွေဖြစ်တယ်ဆိုတာသမာဓိဖြစ်မှသမာဓိရှိမှဖြစ်တာသမာဓိမရှိဘဲနဲ့ဖြစ်တာမဟုတ်ဘူးသူကဟာယုတ်တရားနာတရားတွေဒီလိုသိပြီးတာပါပဲဖြစ်ပြလာတဲ့နိစ္စဒုက္ခနာတာတွေသိပြီးတာပဲတရားအထုတ်ကြမလို့ပါဘူးသူကပြောတယ် အဲ့ဒါသူတို့အတွက်တော့မလိုဘူးဟုတ်တယ်သူတို့လည်းပဲဘာမှသိတာမဟုတ်ဘူးဘာမှဖြစ်တာမဟုတ်သူတို့မှမလိုဘူးအမှန်ကတော့လိုတယ်တမာရီဖြစ်ပေါ်လိုတယ်တန်းနိုင်လို့ရှိရင်ဇံရတယ်သမဇံဒုတိဇံတတိဇံသုတ္တဇံအာဂမနိဇာရဏဇံဝိညာဉ်ဇာရဏဇံအမိညာရဏဇံနိဝတ်ဉာဏပညာရဏသမဘာ၈ပါးအဲပြီးဒီမှာနေရာချင်းသမဘာ၉ပါးရှိတယ်အဲဒီဇံသမဘာတွေရရင်ပူကောင်းတယ် မြတ်စွာဘုရားသံဃာဘတွေရပြီမှအဲ့ဒီသမာဓိနဲ့တက်တာသာသမာဘမရလို့ရှိရင်လည်းပဲဥစ္စာရသမာဓိနဲ့ညီမျှတဲ့ဝိပဿနာခဏိကသမာဓိပြည့်စုံရမယ်အခုဇာန်ရအောင်အထုတ်ဖို့အချိန်ကားမရှိတော့ဝိပဿနာအစပြီးတော့ရှုရတယ်ဝိပဿနာအစရှုရဆိုတော့ဒါလေးပါးအစရှုရတာပဲဒါလေးပါးထဲမှာလည်းဝါယောဓကသင်္ချာလို့ဝါယောဓကိုရှုဖို့နေပေါ့သတိပဋ္ဌာန်မှာလည်းကြားထားပါတယ် ကိသံတော်ဝါသွားသည်ရှိတော်လဲကိသမိတိသွားသည်ဟူ၍ပဇာနာတိပြီးစသည်ဖြင့်သွားစေမှာသင်ကြားတဲ့တောင်းနှင်းလှုပ်ရှားမှုဝါရောဓတွေဒါတွေရှိရတာကိုပထမဒီလိုပဲရှိရတယ်အဲစာရဲပြည်တဲ့ဟာတွေကဘုဒ္ဓတာကြွယ်ဝပြီးတော့ရေးထားတာလေအဲ့ဒါတွေနဲ့လိုက်တချို့ကဆင်ញင်ရုံနဲ့ပြီးတယ်မှပဲဆင်ញင်နေအဲ့ဒါကကိုယ်ပဲညာမဟုတ်ဘူးဒါကတော့အငှားကြီးပဲကိုယ်လည်းပြီးတာမဟုတ်အဲမြင်တယ်ဆိုလို့ရှိရင်မျက်စိကလည်းရှိတော့ အရှင်းကလည်းရှိလို့နှလုံးသွင်းမှုကအကြောင်းလင်းကလည်းရှိလို့နှလုံးသွင်းမှုကလည်းရှိတယ်မြင်မှုဖြစ်ပြီးဒါသာပေတွေကလည်းဘုသူကလည်းရှင်းနေတာကိုမြင်တိုင်းမြင်တိုင်းပဲသိနေမှာလို့လည်းကမြင်တိုင်းမြင်တိုင်းဒီလိုရှင်းရင်တော့မမိပါဘူးမျက်စိကလည်းရှိလို့ဆိုပြီးပုံမှာမြင်တာတွေကိုဒီမောအများကြီးဖြစ်သွားတယ်အရှင်းကလည်းရှိလို့ဆိုစဉ်းစားလို့ရှိတယ်ဟောမြင်တာတွေအများကြီးဖြစ်သွားပြီသူကကအလင်းရောင်ကလည်းရှိလို့နှလုံးသွင်းမှုကလည်းရှိလို့ဟာဟိုမှာအမြင်ပေါင်းလို့ လင်း60တရားမကတော့ရှိသွားပြီအဲဒီမှာမြင်ပြီးလို့ဆိုတော့အဲဒီခိုက်တာမြင်တာလေးကိုလည်းနှလုံးသွင်းမိမှနှလုံးသွင်းမိမှလို့စောစောကမြင်တာအကြောင်းပြုပြီးတော့သူဆင်းရဲနေတာအဲဒီခိုက်တာမြင်တာလေးသူရှိချင်မှရှိမိမှာအဲဒီပုံနဲ့ရှိလို့ကတော့မဖြစ်ပါဘူးသမာဓိနဲ့မဖြစ်ဘူးညာနဲ့မဖြစ်ဘူးအကျိုးတရားအားကြရှိရဖဲတာတော့အကျိုးအားကြလို့ရှိရင်အကျိုးအားဖဲပါလေမနှောတော်ရတယ်ဖြစ်ပြီးတော့နေတဲ့သဘောတရားတွေဟာ အဲဒီအကြောင်းတရား၄ပါးနဲ့ဆိုလို့ရှိရင်မနောဆိုတဲ့ဝင်ငါလည်းရှိလို့ဒါစားရတဲ့အတွက်ဝင်ကိုလည်းမြင်ရတာကိုတွေ့ရတယ်လည်းမဟုတ်ဘူးမနောဆိုတဲ့ဝင်ငါလည်းရှိလို့သဘောအာယုံဓမ္မယုံကလည်းထင်လို့ပြီးတော့အဲနှလုံးသွင်းမှုကလည်းရှိလို့အဲအဲဒီသဘောအာယုံကိုသိသွားပြီကိုယ်တိုင်တွေ့ပြီကိုခဲတာဟောစိတ်ကူးရများများပါပြီနဲ့ဘယ်မှရှုလို့မဖြစ်ဘူး အခုမြင်ရင်မြင်တယ်မှကြားရင်ကြားတယ်မှဗျာလေးဒူဒူလေးလောက်တာတော့မှနားလိုက်ရတာစိတ်ကူးရင်စိတ်ကူးရမှဆိုတော့မှစိတ်ကူးတာတွေတော်တော်လွန်သားမှနောက်ကျမှမှတ်မိတာရှိတယ်ဓမ္မစတိရှိပါသာသမာဓိမြညာသေးတော့အဲ့ဒီလိုပါပဲနောက်ကျနေတာဟောတော့စိတ်ကူးတွေတော်တော်ကြာမှမေ့နေပါပြီမှတ်လိုက်ပြန်မေ့နေရမှတ်လိုက်ပြန်ဒီလိုပြင်းတာနောက်ကျတော့သမာဓိနဲ့အားကောင်းလာတဲ့ခါကျတော့စိတ်ကူးတွေချက်ချင်းပြီးတာပဲဘယ်မှမပြီးတာမရှိဘူး အကုန်လုံးဒီသာဆောင်းနေပိန်နေထိုင်နေထိတဲ့မြင်လို့ချင်းမြင်နေကြလို့ချင်းကြားတဲ့အဲလက်တွေပါလှုပ်ချင်းလှုပ်ချင်းနဲ့လှုပ်တဲ့စသည်ဖြင့်အကုန်လုံးကြောက်ပြီးတော့သိတယ်သမာဓိရှိတာတော့အကုန်သိတယ်အဲသမာဓိကရေးကြည့်တယ်သမာဓိရမှယုံနာတရားတွေဖြစ်သမာဓိရမှစိတ်တဝိသုဒ္ဓိဖြစ်တယ်စိတ်တဝိသုဒ္ဓိဖြစ်မှဒိဋ္ဌိဝိသုဒ္ဓိနာယုပိုင်းခြားနေတာအရေးကြီးတယ်အဲသမာဓိမရှိဘဲနဲ့တကယ်စဉ်းစားပြီးတော့သိတယ်ဆိုတာကတော့ဒါကဘာဝနာပြီးမဟုတ်ဘူး စာသင်တဲ့ပုဂ္ဂိုလ်တွေပြီးတဲ့သုတမယအပြီးမျိုးပဲဒါတရားထုတ်လို့ပြီးတာမဟုတ်ကိုယ်လည်းပြီးတာမဟုတ်အတွေးပြီးအဲမြတ်စွာဘုရားပြီးတာက သမာဓိတော့တည်ကြည်သောစိတ်လုံးရှိတော်မူသည်ဖြစ်၍ယံခြင်းနိဗ္ဗာန်ကိုဣဇဂာအဓိကတော့ရတော်မူလေ၏သမာဓိနဲ့ပြည့်စုံပြီးတော့ဝိပဿနာဉာဏ်နဲ့အစဉ်တိုင်းတက်တော့ဥရိယဘုရားရှုပြီးဝိပဿနာနဲ့အစဉ်တိုင်းတက်ပြီးအရဟတမေဖို့ဖြင့် နိဗ္ဗာန်ကိုသိသွားပြီတဲ့။အယံဝိရာဂအမတ္တံပဏိတံရိစ္ဆကသက်ကြမလို့ဓမ္မဣဒာနာဒိနာဓမေနာဓမ္မတိကိဉ္စီဒိနာဓမေနာထိုနိဗ္ဗာန်တရားနှင့်သမန်တူသောတရားနည်းသည်နာအတိမရှိပေ။နိဗ္ဗာန်နဲ့တူတဲ့ကောင်းမြတ်တဲ့တရားဆိုတာဘယ်မှာမှမရှိဘူးတဲ့အကောင်းဆုံးတရားပဲ။ ဧတေနာသစ္စေနာတောတိဟောတုအဲဒီနိဗ္ဗာန်ကိုပဲတွေ့အောင်လို့အားထုတ်ကြတယ်နိဗ္ဗာန်ကိုပထမဆုံးအောက်တိဆုံးသောတာပတိမေဖို့ညာနဲ့တွေ့ရင် သောတာပန်ဖြစ်တယ်သောတာပန်ဖြစ်ပါရင်ပယ်လေးပါးမကြတော့ဘူးတဲ့အဲရှိကပြုထားတဲ့အကုသကနဲ့ဘယ်လိုပဲရှိရှိပယ်လေးပါးမကြဘူးနောက်လည်းပယ်လေးပါးကြတော့လည်းအကုသကနဲ့လည်းမပြုတော့ဘူးမရဟံကြ နောက်နာကြတော့လည်းပဲသူကအရဟံရဲ့ကိုယ်နေပါပါလေဦးမယ်အဲ့ဒီရောက်မလားမရောက်မလားရောက်ပါလိမ့်မယ်ဒီမှာရောက်အောင်ခေါ်ရအောင်ပါပြီးတာများတာပြီးအောင်ခေါ်ရဧဒီနာပစ္စေနာဤမင်္ဂလောသစ္စာစကားကြောင့်နိမေတံသဗ္ဗုရိတနံဤပရိဒီယတော်ကိုယူသည်စွာနာကြရနေကြသောသူတော်ကောင်းပေါင်းတို့အားသူဒီဘေးအန္တကင်း၍ ကောင်းခြင်းမင်္ဂလာပေါင်းသည်ဟောတုစင်စစ်မသွေဖြစ်ပါစေတည်းတရားကုန်နဲ့နောက်တစ်ခုက ယံဗုဒ္ဓသတ္တပရိဝဏီသူစိန်သမာရိမာနံတိကညမဟုသမာရိနာတိနာသမောနဝိသတိဣဒာမိဓမ္မေရတနာပဏိတံဣဒေနာသစ္စေနာသူတိဟောတုဒါကအရဟတမေသမာရိကိုချီးကျူးထားတယ်ဒါတဲ့မေသမာရိလောက်ကောင်းတာရှိဘူးတဲ့ဒါတဲ့မေသမာရိကအခြားမဲ့မှာအကျိုးပေးတယ်တဲ့မပြီးရင်ဖို့ဘာမှအန္တရာယ်မရှိဘူးမပြီးဖို့ဖြစ်တာလည်းဘယ်သူမှမတားမြင်နိုင်ဘူး အဘူပဒနာရှိတဲ့ပုဂ္ဂိုလ်တွေလည်းသောတာပတိမဲ့ဖြင့်နိဗ္ဗာန်မြင်သွားဆိုသောတာပတိကိုနောက်ကဆက်ပြီးဖြစ်တာပဲမဲ့နဲ့ဖို့ကလည်းဖြစ်ပုံချင်းအတူတူပါပဲနောက်တစ်ခါပြန်ရှိမှလို့ဖို့ရောက်တယ်ဆိုရင်ရှိရလို့ပါပဲယုံနာတဲ့ခါတိုင်းညင်ဒီတိုင်းရောက်တာအတူတူပါအဲဒါကြောင့်အဲဒီမဲ့သမารိယအခြားမဲ့ချက်ချင်းကျိုးပေးတာတဲ့ဒီပြင်ကုသိုလ်တွေလည်းချိန်ကာလဆိုင်နေဘူးတဲ့ဒိဋ္ဌဓမ္မမျက်မှောက်ကျိုးပေးတယ်ဆိုတော့မှတချို့က ရက်ပိုင်းလောက်လည်းနောက်ကျနေကြတာချိုးရလည်းပဲနာရီပိုင်းလောက်နောက်ကျနေတာပေါ့ချက်ချင်းမဟုတ်နာရီပိုင်းလောက်မဟုတ်တော့မှအဲမနေ့ပိုင်းလောက်9မိနစ်10မိနစ်စသည်အဲဒီလိုကြာမှကျိုးပေးတာပေါ့အဲဒီအခုအရိယာမေတ္တမာရိကတာမဲ့ဖြစ်ပြီးတာနဲ့ဘုဒ္ဓဆယ်တဲ့ပဲကြားတယ်ဘာမှကိုမချောင်းပြည့်စိတ်နဲ့နောက်စိတ်ပဲအဲအဲဒီလိုထူကြတဲ့မေတ္တမာရိအဲဒီမေတ္တမာရိချင်း အဲဒီမေတ္တမာရီမှန်ကန်တဲ့ဆိုတဲ့စကားကြောင့်လည်းချမ်းသာကောင်းကျိုးချမ်းသာမင်္ဂလာပေါင်းဖြစ်ပါစေလို့မြတ်စွာပြုပါတဲ့ဒါကတော့တရားကုန်နေနည်းနည်းကြော်ရကြတယ်ဆိုရင်နောက်ဟောပြရည်အများကြီးရှိတယ်ယေပုဂ္ဂလာသတ္တတံပကတာသတ္တရိဣတံယုဂာနိဟောတိတေတကိညာသုတ္တရသာဝကဧတေတုဒိဏာနိမဟာဗလာနိဣဒာမိသံဃေရတနာပဏိတံ ဧတေနာသစ္စေနာသူတိဟောတုပတံသူတော်ကောင်းတို့သည်ပတတာချင်းမွားကုန်သောအထရှိပါကုန်သောရေပုဂ္ဂလာခြင်းပုဂ္ဂိုလ်တို့သည်တန်တိရှိကုန်၏အဲသူတော်ကောင်းတွေချင်းမွားတဲ့ပုဂ္ဂိုလ်၈ပါးတဲ့အရိယပုဂ္ဂိုလ်၈ပါးပါပဲငါပုဂ္ဂိုလ်၄ပါးပုဂ္ဂိုလ်၄ပါးဒါကတော့တူတူပဲသွားရမယ် ေဘဝလာသဗ္ဗံသတ္တသတ္တရိဣဒံယုဂာနိဟောတိသတ္တရိ၄ပါးကုန်သောဣဒံယုဂာနိဤအစုံတို့သည်ပုဂ္ဂိုလ်စုံတို့သည်ဟောနိဖြစ်ကုန်၏အစုံအားဖြင့်ဆိုရင်၄စုံပါပဲ၈ပါးအသီးသီးခွဲရင်၈ပါးအစုံဆိုရင်၄စုံမဲ့ပုဂ္ဂိုလ်နဲ့ပုပုဂ္ဂိုလ်တစ်စုံတစ်စုံကိုသောတာပတိမဲ့ရောက်သောတာပတိကိုရောက်တော့လာတဲ့မဲ့ပုဂ္ဂိုလ်နဲ့ပုပုဂ္ဂိုလ်တစ်စက်တည်းပဲမဲ့ပုဂ္ဂိုလ်ဆိုတာလေးအောင်စိတ်ကလေးတစ်စိတ်တည်း အော်ဖြစ်ဖြစ်ဒီယုံနာနဲ့ရှင်ရှင်နဲ့ပြုတ်ကနေဆိုယုံနာတခါတိုင်းမြင်နေနေပါကြောက်အဲ့ဒါစိတ်ကလေးတစ်ချိန်နဲ့ဘာမှမကြောက်ဘာမှမကြောက်ဘူးဒီရှုမှတ်တဲ့အပိစိတ်ကလေးတစ်ချိန်လောက်ပဲဆိုပါတော့အဲ့ဒါတော့မှမကြောက်ဘူးသူကနောက်ကဖိုးပါဆက်ပြီးတော့ဖြစ်သွားတာမဲနဲ့ဖုန်နဲ့ကလည်းသဘောချင်းအတူတူပဲအဲမဲမဲခဏကစိတ်ကလေးတစ်ချိန်နဲ့မဲခဏရေးချမ်းမှာဖိုခဏရတော့ဖိုပုဂ္ဂိုလ်ဖြစ်သွားသောတာပတိမဲပုဂ္ဂိုလ်ဆိုတာမလား သိဖို့ရခရင်နဲ့တဲ့မဲ့ပုဂ္ဂိုလ်လူကျင်တန်းကျင်လို့ရှိရင်လူဖို့ခက်တယ်ဟိုတရားတော်နေတဲ့ပုဂ္ဂိုလ်မဲ့ရောက်တဲ့အချိန်နဲ့ကြိုက်ပြီးတော့တရားလူရနဲ့ကြိုက်ဖို့ခရင်တာပဲသွားတူနေလို့ပုဂ္ဂိုလ်မဲ့မရောက်ပဲကျင့်နေအောင်မှာမှာအန္တရာယ်ကျင့်နေအောင်ပဲသွားတယ်မလုံးကြတဲ့လူတရားတော်တဲ့ပုဂ္ဂိုလ်မဲ့ပုဂ္ဂိုလ်လူကျင်တန်းနဲ့ပစ္စည်းတွေသွားလူနေတယ်ဟိုတရားကောင်းနေတော့မှတ်ပြအောင်လို့သာမဲ့မရောက်ပဲနေတယ် အဲတခုတော့ရှိပါရဲ့အပြတရားထုတ်တဲ့ဘုရားသူကသူထုတ်တယ်ဟိုကနေပြီးတော့ဒီကသူမမြင်ရမကြားပဲနဲ့နေရာနေပြီးတော့အဲ့ဒီပုဂ္ဂိုလ်ကြီးပန်းပြီးတော့လူတဲ့အချိန်နဲ့ဟိုကမဲ့ရောက်တဲ့အချိန်နဲ့တိုက်လို့ရှင်တယ်လည်းမဲ့ပုဂ္ဂိုလ်သူကဖြစ်မှာပေါ့လေခရင်ပါဟိုပုဂ္ဂိုလ်ကတော့ကိုရောက်ပြီးတော့ဒါကတော့သူနိုင်တယ်သူကဆုံးမနေပါလေသူကလည်းရတာလည်းဒါကအဲသောတာပတိကိုရောက်ပြီးရာနိမဲ့မရောက်ခင်အတွင်းသူဟိုပုဂ္ဂိုလ်ပဲဒါကတော့အင်း ဒီနေ့လည်းဒီတာဒီနေ့လည်းဒီတာတဘွားလုံးနဲ့ဒီတာသူခုနဘွားတော်မှသူကဒီနေတာပဲသူကတော့ကြာပြီဘုပုဂ္ဂိုလ်ကတော့သိမချောင်းအဲသောတာပတိမဲ့ပုဂ္ဂိုလ်နဲ့ဘုပုဂ္ဂိုလ်ကတစုံနရာယိမဲ့ပုဂ္ဂိုလ်နဲ့ဘုပုဂ္ဂိုလ်ကတစုံနာယိမဲ့ပုဂ္ဂိုလ်နဲ့ဘုပုဂ္ဂိုလ်ကတစုံအရဟတမဲ့ပုဂ္ဂိုလ်နဲ့ဘုပုဂ္ဂိုလ်ကတစုံအစုံအားဖြင့်၄စုံပဲဧတေတုဒိဋ္ဌာရိမဗရာဏိဤအတိတရားဖြင့်7ပါးအစုံအားဖြင့်၄စုံသောဤအရိယာပုဂ္ဂိုလ်တို့၌ ဒိနာနိသိလွာသာလူဒါနာတော်သည်မဖလာနိကြီးမားသောအကျိုးရှိကုန်၏အဲဒီအရိယာပုဂ္ဂိုလ်လူဒါနဲ့အတူဟာကျိုးကြီးရဲ့အကျိုးအကြီးဆုံးပါပဲအကျိုးအကြီးဆုံးပဲတရိษံပုဂ္ဂိုလ်လူကျွေးမွေးလို့ရှိရင်ဘဝတရားအစတရားပါဠိကတော့စတရားရှိတယ်တက္ကရာဘဝတရားလို့ဖွင့်တာ သိစ္စာပုဂ္ဂိုလ်စေတနာကောင်းကောင်းနဲ့ကျွေးလို့ရှိရင်အဲစတရားဘဝတရားကျူးပြီးတယ်လူပုဂ္ဂိုလ်အဲလူပုဂ္ဂိုလ်ဒုတိလပဲထားအောင်တော့တဲ့လူပုဂ္ဂိုလ်ပြည့်လို့ရှိရင်ဘဝတစ်ထောင်သတ္တံကျူးပြီးသတ္တံဘဝတစ်ထောင်ကျူးပြီးတယ်အဲဒီကောင်းနှလုံးသားရှိတဲ့သူတော်ကောင်းပုဂ္ဂိုလ်ပြည့်လို့ရှိရင် စာတသိန်းဘဝတသိန်းကျိုးပေးတယ်သာသနာကဆံရနေတဲ့ပုဂ္ဂိုလ်ဘုသူရှင်ပုဂ္ဂိုလ်သူတော်လို့ရှိရင်ဘဝကလေးတသိန်းကျိုးပေးတယ်သောတာပတ္တိမဲ့ရအောင်လို့အားထုတ်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကလည်းလို့ရှိရင်တော့အပင်ချေအပမယမိမနဲ့အောင်ကျိုးပေးတယ်ကျိုးကြည့်ပုံနေကြတယ် အဲသောတာပတိမဲ့ရောင်အားထုတ်တဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်တော့ဆိုရင်အနိကသုံးဆိုရင်တော့သင်္ခါရုပ္ပခဏ်ညာနဲ့ရောက်နေတဲ့ပုဂ္ဂိုလ်ပေါ့လေသူဥပဒနာရှိနေတဲ့ပုဂ္ဂိုလ်တွေကကြောင်းကြပြာပါမဆက်ရဘဲနဲ့မှတ်ကလေးကောင်းမှရှိတယ်။မတော်မယ်ဆိုပြီးစိတ်ဆက်ပြီးထိုင်ပြီးကောင်းနေ၊ပြင်နေ၊ထိုင်နေရှိတယ်စတော့ပဲခြေလေးတွေပေးတယ်။ဒါကြတော့သူသွားတယ်။ချိန်နဲ့ခါတော့မမှတ်မိတာမရှိဘူး။မှတ်စရာအယုံလည်းမရှာရဘူး အရင်ကသူ့အသူကိုသိရတယ်သူ့အသူသိဖြစ်ဖြစ်တဲ့သဘောလေးပြင်းပြင်းပြင်းပြင်းနဲ့သူ့အချိန်နဲ့သူ့သွားညင်တဲ့သိမ်ဝေးတဲ့တဏှာကြီးတော့အတွင်းမှာလည်းညောင်းတာပူတာနာတာကျင်တာကြိုက်ခဲတာမရှိဘူးအမှတ်ပြတာလည်းမရှိဘူးခြားတော်ကစိတ်ထွက်သွားတာလည်းမရှိဘူးသူကသူ့မှလည်းသူသွားတယ်စင်ရအချို့လည်းနှစ်နာရီလောက်လည်းကြာတာရှိတယ်သုံးနာရီလောက်လည်းကြာတာရှိတယ်အဲသင်္ခါရုပ္ပကနဲ့သိကောင်းတယ်သူ့အချိန်နဲ့သူသွားတယ်အဲ့ဒါ သောတာပတိမေရအောင်အထုတ်တဲ့ပုဂ္ဂိုလ်အနိကဆုံးလို့ပြောမှာပေါ့ဟိုခဏကပြောတယ်မေရောက်ခံပြီးဟောထနာကမိဥပဒနာလေးရှိတယ်အဲ့ဒါကတော့ကြားဘူးကတော့ခဏလေးသူပြောလို့မပြောဘူးအဲဒီသင်္ဃာရုဒ္ဓကညာရောက်နေတဲ့ပုဂ္ဂိုလ်ကသောတာပတိမေရအောင်အထုတ်တဲ့ပုဂ္ဂိုလ်အနိကအဲသောတာပတိမေတယ်လို့ဖို့ဖို့ကိုရအောင်အထုတ်တဲ့ပုဂ္ဂိုလ်ကခဏကပြောတယ်မေမဲ့ရောက်နေတဲ့ပုဂ္ဂိုလ်ကတော့အနိကဆုံးတယ်ဒါပေမဲ့အဲ့ဒီကမလွယ်ဘူးလို့မဲ့ရောက်စေခဏအဲ့ဒါတော့ အမြတ်ဆုံးပုဂ္ဂိုလ်ပါပဲသူ့လူဘဝတော့ခရင်အဲဒီလေအောက်နုလာလို့ရှိရင်တော့ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ပဲဆိုကြပါသေးတယ်ဝိရပြညာနဲ့ဗေငညာနဲ့ရောက်နေတာပေါ့လေဒါလို့ဆိုရင်အဲဒီလေနုလာလို့ရှိရင်တော့ဝိပဿနာရှုပါတာပုဂ္ဂိုလ်တွေပေါ်ယုံနာနေပါလေကိုယ်နေတဲ့ပုဂ္ဂိုလ်တွေအဲဒီအောက်ရောက်လာလို့ရှိရင်တော့ဟွန်းတမာရီတော့ဖြစ်နေတဲ့ပုဂ္ဂိုလ်တွေရှိတာပေါ့လေအဲဒီအောက်ရောက်လာလို့ရှိရင် သီလလောက်ပြည့်စုံနေတဲ့ပုဂ္ဂိုလ်တဲ့အဲဒီအောင်ရောက်လာလို့ရှိရင်တရဏဂုံတည်တဲ့ပုဂ္ဂိုလ်ကြောင့်သူကယူလာပါတယ်တရဏဂုံတည်တဲ့ပုဂ္ဂိုလ်တော့သောတာပတိကိုရောက်အာရုံတဲ့ပုဂ္ဂိုလ်ရဲ့အောက်ထစ်ဆုံးအမြတ်ဆုံးပဲအဲဒီလိုပုဂ္ဂိုလ်သူရင်တောင်မှတဲ့အပင်ချေရအပမေရမီမတွက်နိုင်တော့အကျိုးတွေပေးပါတယ်တဲ့ဒါတော့ရဏဂုံတည်တဲ့ပုဂ္ဂိုလ်အကျိုးပေးတဲ့သူသာတော်မှသလောက်အကျိုးပေးနေတဲ့သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ် တရားထုတ်နေတဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်နဲ့ဆင်းရဲရောက်နေတဲ့ပုဂ္ဂိုလ်ဘယ်ပြောကြကြည့်မလဲကျိုးတွေသိကြည့်တာပေါ့အဲအရိယာမဲ့ရောက်နေတဲ့ပုဂ္ဂိုလ်လူဘဝတော်အဆက်တယ်ဒီလိုချင်းသူလည်းယူကြည့်ပါတယ်သောတာပန်ပုဂ္ဂိုလ်လူတိုင်းရင်တော့ကောပဏဝါတော့ပဲဆိုရှိတော့တယ်တဲ့သောတာပန်ပုဂ္ဂိုလ်ကပါရီယူကြည့်တာပဲအဲဒါကပြောင်းအထုတ်နေတဲ့ပုဂ္ဂိုလ်သရဂံပုဂ္ဂိုလ် နာဂပြောင်းအထုံးနေတဲ့ပုဂ္ဂိုလ်နာဂပုဂ္ဂိုလ်ညာနာပြောင်းအထုံးနေတဲ့ပုဂ္ဂိုလ်ညာနာပုဂ္ဂိုလ်အစဉ်တိုင်းအစဉ်နဲ့တင်မြင့်သွားတာအကျိုးတွေအပင်ချေအပမေရတွေအကျိုးတွေများတော့အပင်ချေအပမေရမြင်မတွေ့နိုင်တာချင်းအပင်ချေအပမေရမရေမတွေ့နိုင်ဘူးဆိုတဲ့ဝေါဟာရချင်းတူပေမဲ့လို့အကျိုးတွေကတော့အထက်ထက်ပုဂ္ဂိုလ်တွေတူတာကပိုပြီးကျိုးများပါတယ်ဥပမာအားဖြင့်ဘာလို့ဆိုရင်အခု ဒီဗမာပြည်မှာဆိုရင်အေရဝတီမြစ်ကြီးရှိတာပဲအေရဝတီမြစ်ကြီးမှာတောင်းနေသေးတယ်တောင်းနေရှိတယ်အဲဒီတောင်းနေမှာသဲလုံးတွေရှိတယ်ဒီသဲလုံးတွေကြီးနိုင်မှာမလားဆိုဘယ်ကြီးနိုင်မလဲမကြီးနိုင်ဘူးပင်လယ်ကမ်းကြီးလျှောက်ပြီးတော့လည်းပဲတောင်ကြီးတွေရှိတယ်အဲဒီတောင်ကြီးတွေလည်းပဲရည်တွက်နိုင်မှာမလားဆိုမရည်တွက်နိုင်ဘူးအတူတူပဲလားဆိုဘယ်ဟုတ်မလဲဆိုပင်လယ်ကမ်းကြီးကတကယ်တော့အသားများတာပေါ့ အဲရာဒီမြေထဲကရေတွေကိုပြင်းနေချင်းဘယ်နှတင်းရှိတယ်လို့တွန်းနိုင်မှာမလားဆိုမတွန်းနိုင်ဘူးလို့ပြောရမှာပဲဒါပေမဲ့လို့အနောက်နိုင်ငံကလူတွေကတော့ကြမ်းကြမ်းမှမှတွေ့တယ်သူတို့ကတော့ဘယ်နဲ့တည်းကရေတွေကသူတို့ဘယ်လောက်ရှိတယ်ဆိုပြီးသာမန်တယ်ဆိုမှန်လာမယ်တော့မဟုတ်ပါဘူးဆိုတော့လည်းအမှားဆတော့တော့ပြစ်မှာပေါ့အဲဘယ်နဲ့တည်းကရေတွေလည်းတင်းနေချင်းကြည့်လို့ချင်းဘယ်နဲ့တင်းရှိတယ်လို့မတွန်းနိုင်ဘူးအတူတူပဲလားဆိုဘယ်တူမလဲဘယ်နဲ့တည်းကဟာများတာပေါ့မြင်တွန်းနိုင်တယ်အဲဒီလိုပဲ သောတာပန်ဖြစ်အောင်အားထုတ်နေတဲ့ပုဂ္ဂိုလ်လူသားသာမြင်မတွေ့နိုင်ဘူးသောတာပန်ပုဂ္ဂိုလ်လူသားသာအသာပြီးကြိုးကြည့်တယ်မမြင်တွေ့နိုင်ဘူးဆိုမြင်တွေ့နိုင်တယ်တူသလားဆိုတော့မတူဘူးနောက်နောက်သောပုဂ္ဂိုလ်တွေထက်ထက်ကြတဲ့ပုဂ္ဂိုလ်တွေလူသားသာပိုပြီးကြိုးကြည့်တယ်တဲ့အဲဒါကြောင့်ဧတေတုဒိဏာနိမဟာဗလာနိဧတေတုအသီးသီးအပြင်7ပါးသုံးအပြင်၄စုံဖြစ်သောဤအရိယပုဂ္ဂိုလ်တို့၌ဒိဏာနိပိဋကဝါသောလူရနာတော်သည် မဗလာနိကြီးမားသောအကျိုးရှိကုန်၏ဣတိနာ သစ္စေနာဤမင်္ဂသောသစ္စာကြောင့်ဣမေတံသပုရိသနံမိပရိတရားတော်ကိုယူဇာနာမှာသာရနေကြသောသူတော်ကောင်းအပေါင်းတို့အားသူဝတိဘေးအန္တရာယ်ကင်းရှင်း၍ကောင်းခြင်းမင်္ဂလာပေါင်းသည်ဟောတုဆင်းရဲမသွေဖြစ်ပါစေတည်း နာသာရဏိနာနိကမိနောဘောဓမသမနာမေတေပတိပါဒမတာဥပေချာလာတာမူရဏိဝိရိဝဇာမနာဣရာမိသံဃရတနာပဏိတံအာဒါရီကခဏကြည့်ရတော့လည်းနေတယ်။တဏိသံဃရတနာပဏိတံဣဒေနာသစ္စေနာတို့ဒီဟောတုဒီပုဂ္ဂရာညဇောတရားတရားတော်တိုင်းအားထုတ်လို့တရားလူတွေရတယ်အရိယာကိုယ်တွေရပြီးတော့ခံစားကြတယ်ဘာမှအဆုံးရှုံးနေတာမရှိဘူးတဲ့ လောကမှာစီးပွားရေးလုပ်ငန်းတွေလုပ်တာကလည်းပုံပြီးတော့ဆုံးရှုံးမှာပေါ့လေဆုံးရှုံးနေတာလည်းအဲဒီတရားကျင့်လို့အားထုတ်လို့ကတော့ဆုံးရှုံးနေတာကျင်မရှိပါဘူးခုဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဘာမှဆုံးရှုံးနေတာကျင်မရှိဘူးနေတိုင်းနေတိုင်းချိန်တိုင်းချိန်တိုင်းသာကုသိုလ်တရားတွေပွားနေတာပဲရုပ်ရောက်ခါသာပုဂ္ဂိုလ်ကတမာရီမဖြစ်သေးတော့တော့မထူပါဘူးအားထုတ်နေတာဘာမှမထူဘူးလို့အောင်းမေ့ကြရှိစိတ်ဓာတ်လည်းနည်းနည်းကြဆင်းတာ ကြဆင်းစေရဘူးရှူတယ်ရှူတယ်ဘာဝနာတွေအသေးသေးပွားနေတာပဲဘာဝနာပွားတယ်တကယ်ပွားတာပြည့်စုံပွားအဲပြည့်စုံတဲ့ခါကာလကြတော့အဲဝိပဿနာညာအထူးတွေဖြစ်လာတာပဲဟိုလည်းတော့ပဲအခုဒါဟာတွေပါလေမှာသူ့အတိုင်းအတာတွေပြည့်လာတဲ့ခါကျရင်မီးဟာလင်းလာတဲ့မီးဟာလင်း တိုင်းတာမပြည့်ရင်မိမ့်မိန်ကလေးချင်းမလင်းဘူးလားอืมဘိုးအားတွေပါတယ်မပြည့်စုံလို့ချင်းမလင်းအဲဒီလိုပဲသူတရားထုတ်တာကလည်းမပြည့်သေးရင်တော့မထူးကြသေးပြည့်လာတဲ့ခါကျထူးကြရတယ်သိလာတယ်ယုံနာတရားတွေနိစ္စရခဏတာတွေသိတယ်အဲတော့ရှုတိုင်းရှုတိုင်းကတော့အကျုံးမရှိဘူးလောကမှာအလုပ်တွေကတော့အစင်မသိလို့ရှိရင်ဖြင့်အကျုံးရင်လည်းကျုံးတာပဲကုသညာဝယ်ရည်တွေလည်းပဲပြည့်စည်သွားလို့ရှိရင်ကျုံးတာပဲဆိုတော့ဈေးကျသွားလို့ကျုံးတာလည်းရှိတာပဲ စိုက်ပျိုးရေးဘက်ကပုံကိုယ်တွေလည်းစိုက်ပျိုးတာလည်းအစင်မသိလို့ရှိရင်ယာဒီဥရုအစင်မသိလို့ရှိရင်လည်းသူကအဲကိုလိုတဲ့အကျိုးတွေမရဘဲနဲ့ဆုံးရှုံးတော့တာရှိတယ်။တရားထုတ်တာအဲ့ဒီလိုဆုံးရှုံးပါမရှိဘူး။ရှူတိုင်းရှူတိုင်းကကုသိုလ်တရားတွေကြွားနေတာနဲ့ဘာဝနာတွေကြွားနေရင်းနေတာပဲ။အဲတနေ့တနေ့အဲ10မိနစ်တဲ့10မိနစ်အနာရီတဲ့တနာရီတနေ့တဲ့တနေ့ မိမိရလို့တဲ့တရားရဝယ်နီးနေတာမှခီးသွားတော့ခြေလမ်းနေတာတလမ်းချင်းတလမ်းချင်းသွားအဲ့ဒီတလမ်းချင်းတလမ်းချင်းသွားတာတန်းတိုင်းလမ်းတိုင်းဟာကိုသွားမယ့်နေရာနဲ့နီးနေတာပဲတလမ်းတလမ်းချင်းတခါနီးရင်တလမ်းလမ်းတခါနီးဒီလိုပဲသူတိုင်းမှတရားကိုရကျင်တဲ့တရားနဲ့နီးနေတာအားတက်စရာကြီးအဲ့ဒီတော့အားပေးပြီးတော့အားထုတ်ရတယ်အာမြော့ပြီးတော့အဲ့ဒါကြောင့်လာတာမူတာနေဘူးဒီဘုံစားမှာငြိမ်းချမ်းတဲ့အရာတဖို့ကိုခံစားကြရတယ်ခံစားကြရတယ် နောက်အရဟတကိုရောက်တဲ့ခါကျတော့သူကညာမှာသောတာပတိကိုရောက်ရင်သောတာပတိကိုခံစားရမှာပါပဲအဲ့ဒါအဲ့ဒါလည်းမင်္ဂါဤကိုကြော်လိုက်ကြအောင်လေသူကတရားတွေအကုန်လုံးပြောနေကြပုဒ်တရားအများကြီးအဲ့ဒါရေးကြည့်တာတွေပြောကြရှိတယ်ယထေဣန္ဒာခိလောပထွေတိတော်တိယာသရုပ်ပိဝါဒီအတ္တပကံတိယောတထုပမန္တပုရိသံဝရာမိယောရေသဏိဝိသပတတိဣဒာမိသံဃရတနာပဏိတံ ဣတိနာသစ္စနာတို့ဒီဟောတုယထိန်ဒသီလောထွိသိတော်သိရာမထွိသိတော်မြေ၌မြဲမြံစွာမြုံနှံတာသည်ဖြစ်မြေကိုမှီ၍တည်နေတော်ဣန္ဒသီလောတရားတိုင်းဤအရှိတုံးကမျိုးဘဝမှာအလှဆိုင်တာတဲ့တရားတိုင်းကြီးရှိတယ်လို့ဆိုတယ်အခုတော့ ပြကြတာရှိပုံမရပါဘူးဒါတိုင်းကြီးအနှစ်ဖြင့်ပြေဝတယ်တသားတယ်စိုက်ရှိကတန်လည်းမရှိဘူးတသားတယ်တော့အဲဒါမြေပေါ်မှာ၈တောင်လောက်အမြင့်၈တောင်လောက်အမြင့်တိုင်းကြီးစကြတော့ရှိရင်မြေကြီးထဲမှာလည်း၈တောင်လောက်နှုတ်ထားတယ်အဲမြေဝင်က၈တောင်အပေါ်မှာ၈တောင်ဆိုတော့မနာထိုင်းနေတာပေါ့ဒီတိုင်းကြီး မိတိုင်းကြီးလေတိုက်တော့ပဲလဲနိုင်တော့မလုံးနိုင်ဘူးလို့ဆိုတာမြင်ရအနာခိုင်းတယ်အေးတက်သားဖြစ်တဲ့အတွက်ခုကလာလေမုန်တိုင်းကြီးနဲ့လာရင်ကျိုးမြန်သွားမလားတော့မပြောတာဘူးဒါလည်းတိုင်းကြီးကြီးရင်တော့ကျိုးတယ်မယ်မဟုတ်ပါဘူးလေမုန်တိုင်းကတော့သိတော့ဆင်းမချဘူးယထိန်နာသီလောပထွေတိတော်တိယသရုပ်ဝိဝတဲ့အတ္တပကတိယောပထွေတိတော် မြေ၌မြုပ်နှံထားသည်ဖြစ်၍မြေကိုမှီတော့အိနာပြီလောစကားတိုင်းမြည်သတုပိဝါဒေဟိရလေးမျက်နာတော်မှလာတော့လေတို့ဖြင့်ဝါလေတို့ကအပံပကံပြီးရော မလို့ရှားစေနိုင်အပ်ပြီးပြရရတာဖြစ်ရတဲ့ခဲ့တော့ရလေးမျက်နာကတိုက်လာတယ်ဒီဒါပါတဲ့ဒါကလာလာဒီတိုင်းကြီးမလုံနိုင်ဘူး လုံးနိုင်ခိုင်းနေတယ်သတုမန္တပုရိသံဝရမိသဗ္ဗုရိတံသစ္စာလေးပါးတရားသိမြင်သောသောတာပန်သူတော်ကောင်းကိုတထူမှာထိုတရားတဲ့ဉာဏ်လာတူသည်ဟု၍အာငါပြတိဝရမိဟောတော်မူ၏သောတာပန်ဖြစ်ပါလို့ခြင်းအဲ့ဒီတရားတဲ့ဉာဏ်တူတယ်တရားတဲ့ဉာဏ်အရာလေးနဲ့နာလာတဲ့လေး တိုက်လို့မတုံမလှုပ်တယ်လို့ပဲအဲကလေးမျက်နှာကလာတဲ့ဘာသာဝါဒတွေရှိရဲ့အဲဒီဘာသာဝါဒတွေဘယ်ကလာပြီးတော့ပြောပြောမလှုပ်ဘူးတရားသူမရှိတဲ့ပုဂ္ဂိုလ်ကလှုပ်တယ်အခုဗုဒ္ဓဘာသာဖြစ်နေတယ်တော့ကျရင်ဗုဒ္ဓဘာသာဟုတ်ချင်မဟုတ်တာအကြကြီးလို့သာခုနေကကလာဝါဒတွေပေါ်ပေါ်ပြီးအကျော်ဟောကောင်းရင်ဟိုရောက်သွားတာပဲဖြစ်တယ် သာမန်ပုဂ္ဂိုလ်တွေမှာပြောနေတော့တကယ်ကာရပေရာပုဂ္ဂိုလ်ကြီးတွေဟောပြန်သွားတာရှိတယ်။အိန္ဒိယဗမာပြည်ဟာတော့မပြောပါဘူး။အိန္ဒိယမှာရရဘာဟုလဗန္တိကိဆိုတာရှိခဲ့တယ်။အိန္ဒိယယဟန်ပါပဲ။ဟိန္ဒူယမနာမျိုးတွေကယဟန်ပါ။သာရပေရာပဲ။ကုသရလည်းခွဲဝါပါတယ် အင်းသင်္ဝါရသင်္နာဝါရတွေလည်းအကုန်လုံးကကျွမ်းကျင်တယ်တန်မြောက်တယ်ဘုရားစာပေတွေလည်းသူကျွမ်းကျင်တယ်တန်မြောက်တယ်ဒီရင်ဘာသာတွေလည်းပဲသူတတ်ပါတယ်ဘာသာတွေတော့သုံးသုံးလုံးနေတယ်အဲအစကဘုရားဘာသာကိုတော်တော်ကြီးကြီးမြတ်မြတ်စာတွေပါရေးပါတယ်သင်္ဝါရတွေကိုရှုပ်ချပြီးတော့ဘုရားဘာသာဘုရားတရားတွေကိုရေးတဲ့သစ္စာဟုတ်တယ်ရှိပါနောက်ပိုင်းကျတော့ဘယ်လိုဖောက်ပြန်သွားမလဲ နောက်ပိုင်းကြတော့ဒါကကွန်မြူနတီနောက်ပိုင်းကြတော့ဒါကြားသူမှလည်းရပြီးတော့ကြားပါသွားပြီးတော့ဒီမှာဒီဝါရဲ့လို့လို့ပြေးသွားကြပါလားမရှိပါဘူးသူကအဲ့ဒါသာရပိတာပုဂ္ဂိုလ်ကြီးဆိုတော့လေတရားကအထုတာမဟုတ်တော့ပြည့်စည်နိုင်တာပဲဓမ္မပြေလည်းရှိတယ်ဒီလိုပါဓမ္မပြေမှာသာကြရအောင်မြင်တဲ့ပုဂ္ဂိုလ်ကြီးသာရပုဂ္ဂိုလ်ကြီးရှိတယ်ဒါကအဲဒီအဲဒီလိုပုဂ္ဂိုလ်ကနေခွင့်ယူတာမေးဘူးလေအဲ့ဒါမေးတော့ဆိုတော့ ပါစီဆရာတော်တဲ့အခုတရားအထုတ်တဲ့ပုဂ္ဂိုလ်တွေဟာတရားဟောတရားတွေတရားတွေနဲ့လာတဲ့အတိုင်းတကယ်တွေ့နိုင်တာဟုတ်ကဲ့လားယုံကြည်ပါရဲ့လားယုံကြည်တယ်မတွေ့နိုင်မဖြစ်နိုင်လို့ရှိရင်တဲ့ဒီတရားတွေနည်းနည်းကွယ်ပြောက်သွားလို့ရင်မကောင်းမိဘူးလားတဲ့ဒါတွေရှိရင်ဒုက္ခရောက်နေတယ်ဆိုယူဆတာပဲဘာသာတရားတွေရှိလို့ ဒါတွေအတွက်ဒုက္ခရောက်တယ်ပိုးတယ်သူကယူဆတာဒီလိုလူတွေရှိတယ်ခုံဝင်လင်းလေးတို့ကလည်းပြောအောင်လို့ဒီထက်ကအဲ့ဒီလိုလူတွေတော်တော်များများရှိတယ်ခုနေကကတော်တော်များများရှိတယ်အဲ့ဒါနဲ့ဘုန်းကြီးကတော့စာပြန်လိုက်ရပါတယ်ကြားပါပြီအဲ့ဒါလည်းပဲနှစ်20လောက်တော့ရှိပြီလားရတာပါအောင်10မိနစ်နဲ့ရိုးရိုးတော့ရှိမှ15မိနစ်လောက်တော့ရှိကြားပါပြီအဲ့ဒီနေတဲ့ပုဂ္ဂိုလ်အခုနေဘာဖြစ်နေလဲမသိပါဘူးအဲ့ဒီပုဂ္ဂိုလ်လည်းဘွယ်လည်းမှတ်ထားတယ်နော်မေးတော့မင်းများကြည့်အောင်သူသိတဲ့ပုဂ္ဂိုလ်တွေရှိတယ်မေးကြည့်အောင်ပါဘူး ယ်ရောက်နေလဲမသိဘူးဘုန်းကြီးကပြန်ကြားလိုက်ပါတယ်ကိုယ်စီလျှောက်စဉ်းစားမနေနဲ့တရားဟောထားတာကကိုယ်တိုင်တွေတရားတွေဟောထားတာကိုယ်တိုင်တွေတရားတွေဟောထားတာကိုယ်တိုင်တွေတရားတွေကိုဒီမှာဟောပြောနေတာယုံကြည်လို့ဟောနေတာပေါ့အာရုံတဲ့ပုဂ္ဂိုလ်တွေလည်းပဲတွေ့ရင်လည်းတွေ့ပါတယ်ဒါတော့ဒီတရားတွေကို သူများလို့သိသိဆိုရင်ကြာနာအာထုကြည့်ပါဦးသူများလည်းလိုပဲစာရေးရတယ်အာမဆိုလားဆိုလားမပြောတာနောက်ဆုံးသူလည်းလည်းအသက်ပဲရှိပါတယ်မသိအဲဒီတော့ဘာသာဝါဒတွေအမျိုးမျိုးကလေတိုက်လိုက်တယ်ခံနိုင်မှုတရားမရှိတဲ့ပုဂ္ဂိုလ်ကြီးတရားအငင်းကြီးရှိတဲ့ပုဂ္ဂိုလ်ကြီးကြောင်းလဲတယ်ဟိုဝါဒဒီဝါဒဟိုယူဒီယူဟိုကမ္မထဒီကမ္မထ တချို့ကမ္မထာနေသုံးအားထုတ်လာတာလည်းဒီလိုဟာလည်းရှိတခြားကနေပြီးတော့ဒီရောက်လာတာလည်းရှိတယ်ဒီကနေပြီးတော့ချိုလည်းမိမိရရမဟုတ်လို့တခြားရောက်တော့လည်းရှိတာပါပဲရှိတာသူတို့မှအားထုတ်ပဲပြည့်စုံမှာမဟုတ်ပဲအောင်ရေးကြည့်တာပြည့်စုံအားထုတ်ဖို့ရေးကြည့်အခုပြောတဲ့အတိုင်းသစ္စာလေးပါးသိရဲ့ဘောတာပန်သူတော်ကောင်းတဲ့ခေါင်းကမြေကြီးရဲ့မြေဝင်ထက်ဝက်နှုတ်ထားတဲ့ တိုင်ကြီးများလေးတိုက်တော့မလုပ်တယ်လို့ပါပဲဘယ်သူကပါလားပြောပြောမလုပ်ဘူးတဲ့ကိုတရားနဲ့ကိုခိုင်မြဲနေပြီဘာလို့လဲသူကကိုရွေးဖြစ်နေတာကိုအခုဖောင်းနေပိန်နေထိုင်နေသိရမြင်နေကြားရတဲ့စသည်မှမရဲမရဲနဲ့ယုံနာနေပိုင်းခြားပြီးတဲ့ကိုယ်တိုင်တွေ့လာပြီဖြစ်ပြီးပြက်ဖြစ်ပြီးပြက်အိဋ္ဌဆိုတာလည်းကိုယ်တိုင်တွေ့ပြီအဲဝိပဿနာဉာဏ်အချင်းဥရိယဗျာဉာဏ်သင်္ခါဉာဏ်ဗျာဉာဏ်အာရိဏနိဗ္ဗိနသဉာဏ်နဲ့စနိုင်ဖြစ်သင်္ခါရုပ္ပကဉာဏ်နဲ့ဆိုတာလည်းဖြစ်တယ် ပြီးတော့သင်္ခါရငြိမ်းတဲ့နိဗ္ဗာန်လည်းမျက်မှောက်တွေ့သွားမျက်မှောက်တွေ့သွားပြီးတော့ကိုယ်တဏ္ဍာမှာကိလေသာတွေနဲ့ငြိမ်းတာတွေငြိမ်းတယ်ခြေတုံးကပုဂ္ဂိုလ်တ attva ဖြစ်နေတဲ့အစွဲလမ်းတက္ကရာတွေကြီးလည်းကင်းသွားပြီတော့ကြားလည်းပြောအောင်ဝိသိကိစ္စလည်းကင်းသွားအဲဒီလိုကိုယ်တိုင်တွေ့တွေကရှိနေတော့ဘယ်ဖောက်ပြန်တော့မှဘယ်သူကဘာပြောပြောငါပြောနေတာလေဒါပြောလဲတုံးလို့ကိုတရားနဲ့ကိုမှားနေတာဘယ်လိုသာတတဲ့ပုဂ္ဂိုလ်ကြီးကလာပြောပြောဘယ်လိုဟောပြောကောင်းတဲ့ပုဂ္ဂိုလ်ကလာပြီးဆွဲလိုက် ဘာမှမရဘူးသူစားတရားကကိုယ်တိုင်တွေ့ထားတာကိုအဲဒါကြောင့်တထုပမံတပုရိသံဝရာမိယောရိယသနိဝိသပတ္တိယောအခြင်းပုဂ္ဂိုလ်သည်အရိယသစ္စာနှင့်အရိယသစ္စာ၄ပါးသောဝိသညာနှင့်သက်ဝင်ပတ္တိတွေ့မြင်သပုရိသံသစ္စာ၄ပါးကိုသိတော့သောသောတာပန်သူတော်ကောင်းကိုတထုပမံသော ထိုင်မြဲစွာမြုပ်နှံ၍စိုက်ထားသောတဂရိုင်းကြီးနှင့်လာတူပြီးဟူ၍အာငါပြတိဝရမိဟောတော်မူ၏အဲမြေထဲမှာ7တောင်မြုပ်ပြီးအထက်မှာလည်း7တောင်ရှိနေတဲ့တိုင်ကြီးနှစ်ရှားနှစ်တို့အင်းချင်းနှစ်တို့စသည်ဖြင့်ပေါ့လေအဲဒီအငငင်းလေးတိုင်းစိုက်ထားတယ်လေအရာလေးမျက်နှာကလာတဲ့လေတွေပဲလေတိုက်တယ်မလှုပ်ဘူးမတုံဘူးအဲပါတော့ပဲ သစ္စာလေးပါးတရားသိမြင်သောတာပန်ဖြစ်နေလို့ရှိရင်အယူမပြောင်းတော့ဘူးဘယ်သူကဘာလာပြောပြောမပြောင်းတော့ဘူးဒါတော့မဟုတ်ရင်ပြန်ခုနပြောတဲ့အတိုင်းဟိုဆရာဟိုနှုံးတို့ဒီဆရာဟိုနှုံးတို့နဲ့ဆရာတွေမော့ကြည့်နေရတာပဲအဲသစ္စာလေးပါးတရားကိုယ်လည်းတွေ့တာလည်းကိုယ်ကမော့မကြည့်ဘူးငုံကြည့်တယ်ဟိုကလာပြောတယ်ဟင်းဥစ္စာဘာမှမဟုတ်ဘူးဘာမှမဟုတ်ဘူးဒီလိုသိရဲ့ဟောဒီယောဂီပုဂ္ဂိုလ်တွေချွတ်ကြတဲ့နဲ့ကြားထည့်တဲ့ပုဂ္ဂိုလ်တွေရတယ်ချွတ် တရားဟောတာတရားနာတယ်တရားနာတော့သူကတရားတွေကတော့ဟုတ်ပါတယ်တရားတရားတွေကလည်းဟောတာဒါပေမဲ့ကိုယ်တွေကမပါတော့ကိုယ်တွေကမပါဘဲနဲ့ဟောရင်တရားကကျဲနေတယ်အနိစ္စတခုထင်အောင်ပြောရတာကသူကဥပမာဥမိရတယ်အများကြီးဆွဲပြောနေရတာကိုသူကအနိစ္စတင်အောင်အနိစ္စတင်အောင်ကငငယ်လေးကရုပ်ကနေပြီးတော့อืม တစ်နှစ်သားအတွင်းကယုတ်ကတစ်မျိုး10နှစ်သားကြာယုတ်ကတစ်မျိုးအနည်း20ယုတ်တစ်မျိုး30တစ်မျိုး40တစ်မျိုးစသည်အဲဒီလိုပြောင်းလဲသွားတာတွေပြပြီးတော့မှလေးစားမမြဲဘူးဆိုတော့အမှန်တရားကျဲနေတာပေါ့လို့လားအဲဥပမာအားဖြင့်ကဲလုံးလေးတွေပရိသီလုံးလေးတွေဆိုတော့စီထားတဲ့အသေးလေးကနေပြီးတော့မတိမ်မရင်နည်းနည်းနည်းနည်းနည်းနည်းနည်းကြီးကြီးကြီးကြီးပြီးတော့စီထားတာနှလုံးသုံးလုံးလောက်ကတော့တယောက်တစ်လုံးနဲ့တစ်လုံးတည်းမပေါ်ဘူး ဟို၄50လုံးလောက်သွားကြည့်လိုက်တော့ဒီအလုံးနဲ့ဟိုအလုံးအကြီးသေးกว่าနေအဲဒီလိုဥပမာပေးရတာကိုကြောင်းလဲပေါ့အခုယောဂီပုဂ္ဂိုလ်တွေကသူကကိုယ်တိုင်ရှုမှတ်တော့မြင်တယ်ဆိုပြည့်သွားကြားတယ်ဆိုပြည့်သွားကိုယ်ရယ်ဆတယ်ဆိုပြည့်သွားညောင်းတယ်ပူတယ်နာကြည့်ကြခဲဆိုပြည့်စီဘူးစဉ်းစားကြံပြည့်ဆိုပြည့်သွားမမြဲဘူးဆိုတာမှတ်တိုင်းမှတိုင်းမမြဲတာတွေဒီမှာတွေ့နေတာဘယ်ဥပမာတွေစဉ်းရင်းတွေကိုလုံးမလို့အင်းအဲကယုံနဲ့ အဲကြီးရင်လာတဲ့ယုံနဲ့ဒီလိုတိုင်းကျင်နေကြတယ်မလိုပါဘူးသူကလက်ငင်းတယ်မှာအဖြစ်အပျက်တွေတွေ့တယ်အဲဒါကြောင့်ကိုယ်တွေအာထုတ်တဲ့တရားမဟုတ်ဘဲနဲ့ရိုးရိုးအဲဒေသနာရနဲ့ဟောတဲ့တရားသွားနာလို့ရှိရင်တချို့ပြောတယ်တရားကကျဲတယ်ပြောတယ်သူကဒါပေမဲ့ဟောတဲ့ပုဂ္ဂိုလ်က စာရပ်ပြီးတာတကယ်ပုဂ္ဂိုလ်ကြီးဟောနေတာတရားနာတဲ့ပုဂ္ဂိုလ်ကသူကတရားထုတ်တာလို့စာရတတ်လို့မဟုတ်ဘူးအဲလိုကိုယ်တိုင်တွေ့တာလို့ရှိရင် ဘသူကဘာလာပြောပြောတဲ့ရက်လေးမျက်နှာကရက်ဆယ်မျက်နှာကဝါရတွေလာခဲ့မကြုံလို့ဘူးတဲ့သူတရားလေးနဲ့သူဆိုင်နေနေပြီအဲဒါသောတာပန်အစ်စ်ပဲအဲတရားလဲအထုရဲ့တရားလဲသူ့ရဲ့သို့သောကိုတရားကိုဟုတ်မဟုတ်ပါမလားယုံမပြည့်နေဟိုလူပြောရင်ဟိုလုံးလို့ဒီလူပြောရင်ဟိုလုံးလို့ပြည့်နေငါ့ဆိုနေရာမကြသေးဘူးလို့အောင်းမိတယ်ကနေရာကြအောင်ပြည့်စုံအထုံးမှပြင်ပါတော့ ထိန္ဒာကိလောသွေတိရောသိယသရဝိဝဒသမကံပိယောတထုပမန္တပုရိသံဝရံယောရိသနိဝစ္စပတ္တိဒါနိတံယရတနာပဏိတံဣဒေနာသုဇေနာတောယောအတုမိပထွေတိတော်မြင်၌မြုပ်ထားသည်ဖြစ်၍မြင်၌ခိုင်မြဲစွာမြုပ်ထားသည်ဖြစ်၍မြေကိုမှီ၍တည်သောအိနာကိလောမြို့အဝနှင့်လှဆိုင်ထားသောတရားတိုင်းမြည်သည်သရုပ်ဝိဝါဒရာလေးမျက်နှာမှလာသောလေတို့က အတ္တမကံပိယောမတုံလို့စင်းနိုင်သည်ဟောတိယတာအတိယတာဖြစ်ရတဲ့ကဲ့သို့ရော့ခြင်းပုဂ္ဂိုလ်သည်သတ္တရိသစ္စာနိလေးပါးသောရိယသစ္စာတို့ဝိစ္စာကိုယ်ပညာဖြင့်တက်ဝေပတ္တိတွေ့မြင်၏တံထိုးသောသဘောရှိသောပပ္ပိတံသောတာပန်အရိယသူတော်ကောင်းကိုတထုပမံထို ထိုင်မြဲသာမြုပ်သောတရားတိုင်းကြီးနဲ့လာတူသည်ဟု၍အာငါပြတိဝရမင်းဟောတော်မူ၏ဣဒာမိသံဃေရတနာဤသံဃာတော်ယရနာသည်လေဤသောတာပန်သံဃာတော်ယရနာသည်လေပဏိတံမွန်မြလာပါပဲဤဣဒနာသစ္စေနာဤမင်္ဂလာသစ္စာစကားအကြောင်းဤမေတ္တာပုရိသနာဤပရိတရားတော်ကိုယူသောနာမအတ္တရနေကြသော သူတော်ကောင်းပေါင်းတို့အားဆိုသည်ဘေးရန်ကျင်းစင်း၍ကောင်းခြင်းမင်္ဂလာပေါင်းသည်ဟောတုစင်စစ်မသွေဖြစ်ပါစေတည်းရေရိယသစ္စာဥပဗျာနေကမေရာပဉ္စနာသူရေပိတာနေကိဉ္စာတေယောနိဟုသမမတာ နာဒေဝံဓမ္မမရိယံဒီမိယာမိဘံငရတနာပဏိတံဣတိနာသစ္စနာတို့တိယောတုယေကျံသောတာပန်ပုဂ္ဂိုလ်တို့သည်အရိယသစ္စာ၄ပါးအရိယသစ္စာတို့ဘာဝယံတိသင်္ချာပေါ်လွင်စေကြကုန်၏ ဂာမိရပဉ္စနာသူရေတိတာနိဂာမိရပဉ္စနာနည်းနည်းသောညာပညာနဲ့ပြည့်စုံတော်မူသောမြတ်စွာဘုရား၏သူရေတိတာနိကောင်းစွာဟောအပ်ကုန်သောအရိယသစ္စာ၄ပါးသောအရိယသစ္စာတို့ဘာဝယံတိသင်ရှားပေါ်လွင်စေကြကုန်၏ပေါ်လွင်စေသူများဟောတာပြောမဟုတ်ပါဘူးကိုယ်ပိုင်ညာနဲ့ကိုယ်ညာနဲ့ပေါ်စေတာသင်ရှားရှားသိတယ်လို့ဆိုလိုပါတယ်ဒီသစ္စာ၄ပါးတွေဟာတာမန်ပုဂ္ဂိုလ်တွေဟောတာမဟုတ်ဘူးတဲ့ဂာမိရပဉ္စနာအမနာနဲ့နဲ့တဲ့ သဗ္ဗညတဉာဏ်နဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားဟောထားတဲ့သစ္စာလေးပါးတရားတွေတဲ့ပါမပုဂ္ဂိုလ်တွေမသိနိုင်ဘူးအဲ့ဒီမသိနိုင်တဲ့သစ္စာလေးပါးတရားတွေနာနေနေတဲ့တရားတွေဘောဓဘာပုဂ္ဂိုလ်ရာပြီးကြတယ်မေရတော်ဘောရမီကသူပြိဋိဘာပြုပါနည်းမှာရှင်အနန္ဒာကိုအာပိစကားပြောကြရှင်အနန္ဒာတောင်းပါလို့ သူတို့ဘိက္ခုနီညာမင်းကပြုခွင့်ရတယ်။ညာမင်းကပြုခွင့်ရတဲ့အတွက်အဲဒီမှာပါမဏေညီမလေးတွေကိုရင်မလေးတွေပေါ်တယ်။ဟိုအခုတော့အဲမြို့သမီးကမလုပ်ရဘူးကိုရင်လေးတွေရှောက်ကြပဲရှိတယ်။အဲပါမဏေညီမလေးတွေရှိတယ်အဲဒါတွေကခန္ဓာနဲ့သမီးလေးတွေအငယ်လေးတွေအဲဒါတွေနိဗ္ဗာန်ကိုတွေ့ရတယ်။သာနာ့ဘာခါကာလကဆိုရင်တကယ်ပညာရှိကြီးတွေဇာပင်ညညနေတဲ့ပညာရှိကြီးတွေတောင်မှ ဒီနိဗ္ဗာန်မတွေ့ကြရဘူးအဲ့ဒါတော့နည်းနည်းနိဗ္ဗာန်ပေါ့ရှင်ဘုရားတောင်းမှပေးတော့อืมမြတ်စွာဘုရားသာသနာတော်မှာအမျိုးသမီးတွေညာမိတ်မှပြုဝင်ရတယ်။သာမဏေကိုရင်မာလေးတွေလည်းလောက်အဲဒီကိုရင်မသာမဏေမာလေးတွေခုနှစ်နှစ်သမီးလေးတွေတောင်နေပါမြင်ရပါတယ်ဗျာ။အများကြီးပြများပါတယ်ဆိုပြီးအားပြီးစကားပြောတယ်။အဲ့ဒါ အမှန်တန်နည်းနည်းတဲ့ဉာဏ်ပညာနဲ့ပြည့်စုံဘုရားမှာဟောနိုင်တဲ့သစ္စာလေးပါးတရားတွေသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တွေကမြင်ရတယ်ဒီနေ့ရှားရှားသိမြင်ကြရေရိယသစ္စာနိရုပဘုရားနေကမေရပြင်းရဲ့သူတွေသိတာနိကာမိရာပညာနဲ့နည်းနည်းသောဉာဏ်ပညာနဲ့ပြည့်စုံမှုသာမြတ်စွာဘုရားရဲ့သူတွေသိတာနိကောင်းစွာဟောအပ်ကုန်သောအရိယသစ္စာနဲ့၄ပါးသောအရိယသစ္စာတရားတို့ကိုရည်ကျင်သောတာပန် ပုဂ္ဂိုလ်တို့သည်ဝိပါယံတိမိမိတို့၏အရိယာမဉ္ဇဉ်ဖြင့်သင်္ချာပေါ်လွင်ကြကုန်၏ဟောသင်္ချာပေါ်လွင်သာပြည့်မြင်တော်မူကြကုန်၏ကိဉ္စာတိဒေဝနိဘုဒ္ဓံသမတာတေထောသောတာပန်အရိယာပုဂ္ဂိုလ်တို့သည်ဘုဒ္ဓံသမတာ လွန်စွာမိလျော်နေကြကုန်ဤကိစ္စရင်းဟွန်ဒီအကယ်၍ကဖြစ်ကြကုန်လေ၏ဟောတာပါဆိုတော့သက္ကာရိတိဝိသိကိစ္စလောက်ကျင်းတာဟုတ်ကာမရာကမกินသေးဘူးဇာပါရဒေါသကလည်းမกินသေးဘူးမกินသေးတော့ကာမဂုဏ်အာယုန်နဲ့ပြည့်စုံနေလို့ရှိရင်ဖြင့်မိလျော်တာပါသေးတယ်တဲ့ကာမဂုဏ်အာယုန်နဲ့ပျော်မွေ့ပြီးတော့နေတတ်ပါတယ်ကြာမဏိဟောတာပါမယ် မြတ်စွာဘုရားလာပြီးတဏှာသင်္ခရတဏှာကုံရယ ahanan ဖြစ်အောင်ဘယ်ပုံပဏိကျင့်ရပါလဲကျင့်ကြုံဟောပါဆိုလို့မြတ်စွာဘုရားကျင့်ကြုံဟောလိုက်ဟောပြီးတော့တရားနာပြီးပြန်သွားပြန်သွားတော့အရှင်မောဂလန်ကမြတ်စွာဘုရားရဲ့အထားရင်ဘိနာကလက်ဝဲဘက်ခါကရှိမေးတာလည်းကြားဘုရားဖြေတဲ့အခါမကြောက်ဘုရားဟောတဲ့တရားကပရိသတ်ဒီဇာတဲ့နေမှာကြားတယ်ဒီဇာတဲ့နေမှာမကြောက်အဲသူမေးတဲ့အတန်းတော့ကြားတယ် ရှင်းတာမကြောက်အဲဘသူဆိုတာလဲသူသိတယ်အကြမ်းမင်းလဲဆိုတာသိဒါချင်းဒီငါကြားပြီးသွားပြီးတော့မေးလိုက်ဥမာသူတို့ကလွယ်တာလို့သွားဖို့လာဖို့သွားဖို့လာဖို့လွယ်တော့သူကအဲဒီကြားမင်းကြီးသွားမေးတာသွားဖို့လာဖို့မလွယ်တဲ့ပုဂ္ဂိုလ်စဉ်ဘုရားအနီးနီးလေးအနေဘုရားကြီးလျှောက်လိုက်ရုံနဲ့ဆိုတော့ဘုရားကလည်းဆိုတော့ဟောတဲ့တရားလေးဆောက်ဟောပါအောင်စဉ်လွယ်လွယ်လေးနေမှာပဲအနီးနီးလေး ဒါပေမဲ့အရှင်မောကလန်တို့ကတကိုးရှိတဲ့ပုဂ္ဂိုလ်တွေဆိုတော့နတ်ပြည်သွားတာသူတို့လွယ်လွယ်လေးရဘူးဘာမှမခက်ဘူးခုနေကဆိုလို့ရှိရင်လည်းတနည်းအားတနည်းအားသွားဖို့ဝိမရှိတာနဲ့မသွားနိုင်တာတွေလည်းရှိတာပဲသူနတ်ပြည်ဆိုတော့ဝိဝါသူကမသွားနိုင်ဘူးအခုနေဆိုကြာတာကအဲ့ဒါနတ်ပြည်လိုက်သွားတော့ဘာမှမကြသေးဘူးတရားမေးပြီးဟိုသွားတာဒီကနောက်ထပ်လက်ကြလိုက်သွားတာဟိုမှာဥယျာဉ်ထဲမှာပျော်ဝဲတာညာမင်းက နာသမီးတွေနဲ့အဆိုးတွေနဲ့အတီးအမှုတ်တွေကတွေနဲ့ခါတယ်တဝဲကြီးခါတယ်အဲအရှင်မောဂလလာတာမြင်တော့ဆရာလာတော့ဟိုတကြီးကလည်းယူရတယ်တော့ဟိဒီမုတ်ကတူခဏနားကြောင်ကြက်ကြောင်ဆိုရက်ခိုင်းပြီးတော့အဲရှင်မောဂလစီကြိုပြီးတော့နှုတ်ဆက်အဲရှင်မောဂလကနေပြီးတော့မေးတယ်ကျမ်းမင်းနဲ့ခုနကမြတ်စွာဘုရားဒီမှာဒီလိုဒီလိုသင်မေးတော်တယ်မို့လားမြတ်စွာဘုရားဘယ်နေရာကြည်ကြလိုက်တော့အာငါတို့လည်းနားကျင်ပါလေဒီတရားကြားနိုင်နေပါလေဆိုတော့ နေတယ်ဗျာတဲ့ဒါပေမဲ့တပည့်တော်တို့ကကိစ္စတွေသိညာတာတဲ့ခုပြောပြီးခုမေ့တာတဲ့အဲ့ဒီမေ့ပြီးမြတ်စွာဘုရားဖြေလိုက်တာခုဘာဖြေလိုက်မှမသိဘူးမပြောနိုင်ဘူးလေမေ့တာဆိုတော့အာဟုအယုန်နေတဲ့ဟိုအာဟုလည်းစိတ်ဝင်စားနေတာကိုစိတ်ဝင်စားတယ်ဆိုတော့တရားတွေစဉ်းစားလို့မပေါ်ဘူးမေ့အဲသောတာပန်လည်းမေ့ပြီးတာပဲနောက်တော့မှဒါလည်းဖြစ်ပါဘူးဆိုပြီးအမေ့ကြောင်လို့ရှင်မမောဗလာ သူ့ဝိညာဏတက်တာကြီးဆိုတာရှိတယ်ဝိညာဏတက်တာကြီးကောင်းငင်တက်ပြီးတော့အဖူးကနေပြီးတော့သူတကိုးနဲ့ပေါ့လေအောက်ကအဲဝိညာဏတက်တာကြီးတရားကရေဖြောင်းခံခြင်းရေဖြောင်းခံခြင်းပြီးတော့ဝိညာဏတက်တာကြီးလည်းပဲအနာပေါ့တဲ့အရာဝတ္ထုကဲတော့ခံခြင်းပြီးတော့သူကခြေပြားလေးနဲ့တွတ်ရတာဝိညာဏတက်တာကြီးကသက်သက်ခံရမ်းတုံ့လုံးရသဘောနေတဲ့နာသမီးတွေပါလေတဲ့ထိတ်ထိတ်လန်းလန်းဖြစ်ပြီးတော့ဆင်းရဲဆင်းပြီးတော့ကြည်ရတယ် ရှင်မမဟုတ်လားအာဝါကြอืมဒီလောက်ခိုင်ပါလေပြည့်စက်ကြီးတောင်မှခြေောက်ကလေးနဲ့တို့တာလေတုံတော့အလုံးနိုင်တယ်ဆိုပြီးတော့ရှင်မောက္ကလာပေါ်မှာကြီးညိုတဲ့စိတ်တွေဖြစ်လာအကြမ်းမင်းကလည်းကြီးညိုတဲ့စိတ်တွေဖြစ်တော့ခုနကာမဝအယုံနဲ့ကြောက်လာပြီလေပျောက်သွားတော့မှသူပေါ်လာတယ်တရားကအာရှင်မောက္ကလာနဲ့သူသိရတာကြီးရတယ်ခုနမြတ်စွာဘုရားဟောတဲ့တရားဒီလိုဒီလိုဟောတယ်ဒီမှသူကပြောနိုင်တယ်အဲ့ဒါကာမဝအယုံနဲ့ များနေလို့ရှိရင်တဲ့သောတာပန်ကလည်းမေ့သေးတာပဲမမေ့ဘူးလို့မဆိုနိုင်ဘူးတဲ့။အောင်အာယုန်နဲ့မများရင်မမေ့ပါဘူး။မများတဲ့ပုဂ္ဂိုလ်တွေကကိုတရားလေးနဲ့ကိုမှတ်နိုင်ကြတယ်။အာမဂုံအာယုန်နဲ့များတော့မေ့တဲ့ပုဂ္ဂိုလ်တော့ဒီဒေသနာနဲ့တိုက်ပါတယ်။အာမဂုံအာယုန်နဲ့လည်းမများပဲနဲ့မမှတ်နိုင်ဘူးမေ့နေတယ်ဆိုရင်အဲဒါတဲနေရမကြဘူးလို့။အဲဒါဘုန်းကြီးကယောဂီဟောင်းနေမိမိကြတာလို့ဆိုရင်မှတ်နိုင်ရလားမမေ့သေးဘူးလားဘယ်နဲ့နေတော့ အာမမေ့ပါဘူးဗျာမှတ်နိုင်ပါတယ်တော်တယ်တော်မူရတချို့ကကိစ္စတွေကများတယ်ဗျာမမှတ်နိုင်ပါဘူးတဲ့ဒီနေရာမကြသေးဘူးလို့အာထုံမှတ်နေကြတယ်ပြောရတယ်သူကအဲ့ဒါကာဝအယုန်နဲ့များလို့မေ့လို့ရှိရင်တော့ခွင့်ပြုရမှာပဲမများပဲနဲ့မေ့ရင်တော့ဒါကတော့ကိုတရားနဲ့ကိုမယိုသေးလို့မေ့တယ်လို့ဆိုတော့တဲနေရာကြတယ် သေထောသောတာပန်ရိယပုဂ္ဂိုလ်တို့သည်ဘုသံပမာဒာလွန်ခဲ့သောကာမဝအာယုန်တို့နှင့်စ၍ပြင်းစွာမေလျော့ကြကုန်သည်ကိစ္စကွန်ဒီကိဗတ်ဖြစ်ကြပါကုန်၏တထာတိထိုသို့ဖြင့်ဖြစ်ကြတော်လေအထမဘဝံရှစ်ခုမြောက်သောဘဝနာအာရိယံဒီပြိသိအာဖြင့်မြူကြကုန် အဲ့လိုပဲမိနေပြီတဲ့သောတာပုဂ္ဂိုလ်ဘယ်လောက်ပဲမိနေရှစ်ဘဝထိအောင်တော့ဒိဋ္ဌိနေတော့ဘူးတဲ့ခုနဘဝပဲအပယ်လေးပါးကတော့လွတ်နေပြီအဲလူဘဝနတ်ဘဝဖြစ်တယ်ခုနဘဝပဲကာမဘဝကာမဘဝဖြစ်ရင်တတ္တခတုပရမဆိုခုနဘဝခုနဘဝလုံးလုံးသောတာပန်ဖြစ်နေပြီးနေအဲခုနဘဝပြည်တော့နောက်ဆုံးဘဝကျတော့ဘယ်လိုပဲမိနေနေနေအဲဒီနောက်ဆုံးအချိန်မှာ တရားနှလုံးသွင်းပြီးတော့ဉာဏ်နာဖြစ်ပြိဋိနိဗ္ဗာန်ဆန္ဒပဲအဲသောတာပန်ဖြစ်ရတာဒီလိုဘယ်လိုမိမိနောက်ဆုံးကြသူ့ချိန်ကြရင်တော့သူတရားကလာတာပဲအဲ့ဒါထားပါအောင်တော့ဟောတရားထုတ်တဲ့ပုဂ္ဂိုလ်တွေကိစ္စတွေများတော့ဘာပဲမင်းနေကိုတရားနဲ့ကိုပဲမင်းနေအထုတ်တာလို့ရှိရင်ရေးကြည့်တဲ့ခါကျကိုတရားပေါ်တယ်ပြင်ပမှဖြစ်လာလို့ရှိရင်ကိုတရားတွေကိုဟောဝေဒနာတွေရှုအဲတဲ့တဲ့တန်တာတဲ့တဲ့တန်တာ နာယောဂါတွေကလာလို့ရှိရင်လည်းကိုယ်တရားလည်းယူပြီးတော့ဒါသိရင်လည်းဒီလိုပဲကိုယ်တရားလေးနဲ့ကိုယ်ပြီးသွားနိုင်တယ်မသိဘဲနဲ့လည်းကြာပြီးကောင်းလာတာတွေလည်းအများကြီးရှိပါတယ်အဲဒီလိုအရေးကြီးတော့ပဲလာတယ်ကိုယ်တရားလေးကိုမမေ့ဘူးအဲဒါကိုယ်တရားလေးနဲ့ကိုယ်ပမေ့နေအားထုတ်တာကိုလိုပါတယ်ရိဇာတိဒေဝနိဘုဒ္ဓမမတာနဒေဝသမမာရိယနေတေသောသောတာပန်ရိယပုဂ္ဂိုလ်တို့သည်ကိစ္စာတိဘုဒ္ဓမမတာ ကာမဂုဏ်အာယုံများစွာနဲ့ပြည့်စုံသောအကြောင်းအကယ်၍ကပြင်းစွာမိတ်လျေနေရကြပါကုန်စေ၏တရားပြီးထိုးသောဖြင့်မိတ်လျေနေကြညသောလေတီထိုသောတာပန်အရိယပုဂ္ဂိုလ်တို့သည်အထမဘုံရှိကုံရောက်သောဘောကိုအာရိယတိပရိသေအပြည့်မြူရကုန်အဲခொနကုညသောဘဝမှာအလုံးမေ့နေနေတဲ့အဲကြာမင်းကြီးတို့ဒီမှာတာဝန်တွေပေါ်တော့ ဒါလည်းပြည်တဲ့ပြောထားတဲ့တည်းဆိုလို့ရှိရင်อืมညာသမီးချွေးရနေရသူကသာမောင်များဆိုကြရင်နဲ့ချီပြီးတော့ရှိနေတာကိုဒါတွေသူမှတ်မိမှတော့ဟုတ်ပါဘူးကွာဘုန်းကြီးစဉ်းစားကြည့်မှတ်မိမှဟုတ်ပါဘူးကွာအဲ့လောက်များညာတော့အကြည့်မှတော့အဲဒီကအာယုန်နေမြရပြီးတော့နေတာမေ့ဘယ်လိုလဲမေ့နေနောက်ဆုံးခုနှစ်ခုမြောက်ဘဝမှာတော့ညာနာရှိတယ်ညာနာဖြစ်ပြီးတော့ ပြိနိဗ္ဗာန်ဆံဆင်းကတိငိမ့်နေဣဒံသံဃေရတနာမဏိတံဣဒံမိသံဃေရတနာဤသံဃာရောယရနာတိမိမဏိတမုံများလာစွာဤဧဒိနာသစ္စေနာဤသို့မင်္ဂံသောသစ္စာစကားကြောင့်ဣမိတံတာပုရိတနံဤပရိပြရောယူဇနာကမသာယူနေကြသောယန္နာပရိတာအပေါင်းသူတော်ကောင်းတို့အားသူတည် ဘေးရန်တရကင်း၍ကောင်းခြင်းမင်္ဂလာသည်ဟောတုစင်စစ်မတွေဖြစ်ပါစေတည်းသာဝတဒသနာသံဗရာယပြယသမာစီဓာဝန္တိတက္ကရာတိဝိသိကိစီခြင်းသသလပရမဟာဘိသရတိကိဉ္စီ သူကဘာယိဇာဝတ္တမௌရောစိဇာယိဒါနနိအဘဝတာတောဧတေနသစ္စေနာသောတယောတုဘာဝတ္တဓပနာသံဃာယအတထောသောတာပန်အရိယပုဂ္ဂိုလ်အားဓပနာသံဃာယနိဗ္ဗာန်ကိုမြင်သော သောတာပတ္တိမညာနှင့်ပြည့်စုံသည်နှင့်သဟာဝတည်းနဲ့ပင်လင် နိဗ္ဗာန်ကိုတွေ့မြင်တာနဲ့ပြိနေတဲ့တဲ့အခုယောဂီပုဂ္ဂိုလ်တွေယူမှနေကြ။အောင်းနဲ့ပြိနေထိုင်နေထိရဘောရဘွားတွေမှနဲ့ဖြစ်ဖြစ်ပြီးတွေ့နေတာအပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်ပြည့်လိုက်ဒါတွေတွေ့။သင်္ဃာရုပ္ပကညာပြည့်တဲ့အခါကျတော့အဲဒီလိုဖြစ်ဖြစ်တွေတွေ့ရင်တွေ့ရင်ထူးခြားတဲ့အသိဉာဏ်တွေဖြစ်ရုပ်ကနေဆိုဖြစ်တဲ့ယုံနာနဲ့ယူပြည့်တဲ့အကောင်လုံးကြောက်တဲ့နေရာရောက်တယ်နိဗ္ဗာန်တွေ့သွားတယ်။အဲဒီနိဗ္ဗာန်တွေ့ပြီးတဲ့တရားနဲ့တဲ့ ဘာဝဒသနာသံ္ဗရာရဲ့ဒသနာသံ္ဗရာနိဗ္ဗာန်မြင်တာပထမဆုံးမြင်တော့ဒသနာခေါ်တယ်နိဗ္ဗာန်ကိုမြင်တဲ့သောတာပတိမညာနဲ့ပြည့်စုံနေတဲ့ဒီဇိုင်းနဲ့သက္ကဟာဒိဋ္ဌိသသက္ကဟာဒိဋ္ဌိတောဝိသိကိစီတင်သာဝိသိကိသာတိတကောင်သီလပဒံဝါပိဓာတိကိဉ္စီကိဉ္စီတဇောတခုသောယံသီလပဒံဝါပိခြင်းသီလပဒပရမတ္တ အယူစီ၎င်းအတ္တိစီပြင့်စာထောသီလပရပရမသအယူစီ၎င်းဣတိတော့တရားသုံးပါးတော့အကုသိုလ်တရားတော်သည်ဇဟိတာပယ်စွန့်အကုန်ကြီးသည်ဟောဒီဖြစ်ကြလေကုန်၏တက္ကာအတ္တိဝိသိကိစ္စသီလပရပရမသအကုသိုလ်သုံးပါးပြင့်တော်ပြီတဲ့ဒါပါပဲတို့ယောဂတော့အဲဟိုညာဉာဏ်ပြားထဲမှာဟောနေတာပဲယောဂီပုဂ္ဂိုလ်ကြီးညာဉာဏ်ပြားနာပြီးသားပုဂ္ဂိုလ်ကြီးသိနေတယ် ယုတ်တရားနာတရားတွေကိုပုဂ္ဂိုလ်သတ္တဝါငါပဲအသက်ရှင်နေကောင်းမယ်လို့ထင်နေပါအဲနိဗ္ဗာန်မတွေ့ရင်ဒီလိုထင်ဆွဲတွေရှိတာယုံနာနဲ့ဖြစ်ပြတဲ့အနိစ္စဒုက္ခနာတာတွေသိနေပဲမယ်လို့အစွဲတွေကရုပ်တွေမပြောက်တဲ့ဘူးသူကအဲနိဗ္ဗာန်တွေ့သွားပြီခဏပြောတယ်သင်္ခါရုပ္ပကံရကျင့်တာတော့နိဗ္ဗာန်တွေ့သွားပြီဆိုရင်အဲ့ဒီဆွဲလာမရှိတော့ဘူးစဉ်းစားနေစဉ်းစားနေပုဂ္ဂိုလ်သားတော်မရှိဘူးဖြစ်ပြတဲ့ယုံနာမရှိဘူး အဲယုံနာကိုပဲပုဂ္ဂိုလ်တ attva အနေနဲ့သက်ရှင်နေတဲ့အကောင်အနေနဲ့ထင်မှတ်တဲ့သက္ကာရိတိကင်းတယ်ယုံမှမှုဝိသိကိစ္စကင်းတယ်ဘုရားနဲ့စပြီးယုံမှမှုဘုရားနဲ့စပြီးယုံမှမှုသံဃာနဲ့စပြီးယုံမှမှုကင်းတယ်အဲပရိစ္ဆသမုပ္ပါအကြောင်းကျိုးနဲ့စပြီးဖြစ်တဲ့ယုံမှမှုကင်းတယ် ဘုရားတရားနဲ့စပြီးယူမမှုတွေအကုန်လုံးပြင်းသွားပြီသီလပရပရာမာသအလေးအကျင့်များဖြင့်ဗာမယဝဆင်းရဲကလွတ်မြောက်တယ်လို့ယုံကြည်တဲ့ဒိဋ္ဌိတစ်မျိုးပေါ်တယ်အဲဘာသာရေးအကျင့်တရားအကျင့်တရားယူဝါဒတစ်မျိုးပါပဲဘာသာရေးအကျင့်တရားယူဝါဒတစ်မျိုးပဲအဲ့ဒါက ဘာသာတရားတိုင်းတရားတိုင်းမှာကိုယ်ဘာသာနဲ့ကိုယ်ကောင်းတဲ့ကျင့်ဆိုတာရှိတာပဲဘုရားဘာသာတရားရဘယ်လိုကျင့်ရမလဲဘယ်လိုနေရမလဲဘယ်လိုထင်ရမလဲအဲဘယ်လိုဆိုလို့ရှိရင်အဲ့ဒါသံဃာကိုဆင်းရဲတမျိုးနဲ့ဘယ်လိုဆိုရင်ပြင်မရဲကြတယ်ပါစသည်ဖြင့်ဘုရားဘာသာနဲ့ဆိုရှိတယ်အဲဘုရားသခင်အလိုတိုက် ကျင့်ရမယ်ဘုရားသခင်ကိုယုံကြည်ရမယ်ဘုရားသခင်ကိုဘုရားသခင်ရဲ့လိုတိုင်းမကျင့်လို့ဘုရားသခင်မယုံကြည်လို့ရှိရင်ဘုရားသခင်ကသာဝရငရဲကိုပို့တယ်စသဖြင့်ဒီလိုယူရတာရှိတယ်ဒီလိုကြောက်ကြ၆ပါးသာဝရငရဲကတော့ဘယ်တော့မှမလို့ဒါတော့သူ့ဘာသာယူဝါဒယူထားတဲ့ပုဂ္ဂိုလ်ကြောက်တော့ဘုရားသခင်ကလည်းပဲကောင်းငင်ဘုံကအမြဲရှိမြင်နေတယ်လို့သူကထင်နေတာကိုထင်နေတော့ကြောက်နေတာဘုရားကမစင်စားဘူး အခုဗုဒ္ဓဘာသာဝင်တွေဗမာတွေမှာအဲတောရွာတွေမှာရှိပါတယ်ကိုရနဲ့ကိုဟိုအရှင်ကြီးရောနတ်ကြီးနတ်ကြီးတွေဆိုတာရှိတယ်ကိုယ်ပေါ်ရအဲ့ဒါတွေသိကြပါတယ်ဘုရားနာဘာနာဆိုရင်ဘယ်တော့မကြောက်ဘူးဘုရားနာဘာနာမှာကျင်းချင်းငယ်ဆွညင်နဲ့ဆွန်းတာပဲအဲဒီနတ်ကြီးပင်နေနာကြတယ်မလို့ဘူးကြောက်တယ်ဥစ္စာအဲဒီနာသိကြောက်တယ်ဒါကြောင့်မို့တရားဘုန်းကြီးတွေကသူเจ้าနာလာလာပြီးတော့အဲဒီလိုပဲ မတော်တာတွေပြုံးလို့ပြောလို့ပြုတယ်မရဘူးမရတော့ဘယ်နဲ့လုပ်တော့လဲခွန်ကြီးကနတ်စင်လေးတစ်ခုလုပ်ပြီးတော့အဲဒီနာသွားချတာမလာကြဘူးမလာကြဘူးသူကအဲဒါနတ်တော်ကကြောက်တယ်တော့နတ်ကတော့မြင်းနေတယ်တော့အောင်းနေတာကကြောက်အဲဒါလိုပဲသူကအကြသောဘာသာတွေဘုရားသခင်ကအမြဲကြောက်ရတယ်ဘုရားသခင်ကလည်းဘယ်မလဲချိုးချိုးချလိုက်မှာမလဲသာဝရနေရပြန်လည်းမလမ်းမထူနိုင်တော့ဘူးအဲဒီလို၆ အဲ့ဒါနဲ့ကြောက်တယ်တော့ဘုရားကိုမြေယုံနေရတယ်ဘုရားကိုအများအားယူနေရတယ်အဲ့ဒီလိုယူနေတယ်လို့ရှိရင်လည်းဘုရားကကောင်းနေပုံကဲတင်နေအဲ့ဒီကျင့်နေတာဘာသာတိုင်းဘာသာတိုင်းမှာရှိတယ်အဲ့ဒီဘာသာကျင့်နေတာသီလပရဘာသာဘာသာတွေခေါ်တယ်ဟိုဟာကိုယ်ကိုသီလကိုယ်ကိုဟိုလိုကျင့်ဒီလိုကျင့်ပေါ်တယ်အများမှာဆိုလို့ရှိရင်တော့ကျင်းကမြည်ရေချိုးတာနဲ့မကောင်းမှုတွေပကြောက်တဲ့ယုံကြည်ပြီးဒုက္ခတွေအဲ့ဒီတော့သီလပရဘာသာမှာသာပဲอืมအဲ့ဒါတွေအတိအကျစားတွေ အဲ့ဒါတွေလည်းกินတယ်ဒီတရားရှုမှတ်ပြီးတော့နိဗ္ဗာန်တွေ့ဆိုင်ရင်ဒီလိုယူဆွဲတွေပျောက်တယ်ပထမရှိနေတယ်မဖြစ်ဘူးသူများပြောတယ်မယုံဘူးအဲ့ဒီဥစ္စာတွေဘာလို့လဲဆိုတော့သင်တရားမှန်ကကိုယ်တိုင်တွေ့ထားတာကိုကိုယ်တိုင်တွေ့ထားတာဒီတင်ဟာတွေဘယ်ယုံတော့မလို့ဒီတင်ဟာတွေမဖြစ်နိုင်ဘူးဒီလိုပဲမြင်နေကြတဲ့ဓဝါ၆ပါးပေါ်တဲ့ယုံနာနေရတကယ်ရှိနေတယ်တကယ်ဖြစ်နေတာလေတကယ်ဖြစ်တဲ့တရားတွေရှုလို့ရှိရင်နေသဒုက္ခနာတာသိတယ်သိပြီးတော့ဝိပဿနာဉာဏ်ရှင်းတာပြည့်စုံရင်နိဗ္ဗာန်ဆိုတာတွေ့တယ် နိဗ္ဗာန်တွေ့လို့ရှိရင်ဒီလိုဒီလိုကိဋ္တာတွေကင်းသွားတယ်လောဘဒေါသမောဟတွေအကုန်လုံးသာမကင်းတာသောတာပန်လည်းရော့ပြီရှင်းတုန်းကဖြစ်တဲ့လောဘနဲ့အခုလောဘမတူဘူးရှင်းတုန်းကဒေါသနဲ့အခုဒေါသမတူလို့ကင်းနေတယ်အဲ့ဒါတွေကသင်ကြားနေအဲဒီတော့အဲဒီတော့သစ္စာလေးပါးသိအောင်ကျင့်ရတာလည်းမဟုတ်မဂ္ဂင်၈ပါးပွားများရတာလည်းမဟုတ်တဲ့အကျင့်မျိုးတွေကိုယုံကြည်ရဲ့သီလဗုဒ္ဓဘာသာမှာလည်းကျင်းပါတယ် အဲဒီမိစ္ဆာကြီးလည်းကင်းတယ်သတုအပါယေသဝိပမုတ်တော့အဲဒီလိုကင်းတဲ့အတွက်သုဟိ၄ပါးကုဏပါယေသဘယ်ဘုံတော့မှလည်းဝိပမုတ်တော့ကင်းလို့ပါပြီအပယ်၄ပါးမှလည်းကင်းပြီဒီဘုံပဲ၄ပါးမကြနိုင်တော့ရှိကပြုထားတဲ့မကောင်းမှုအကုသိုလ်တွေပဲကြလို့တာသူရှိရင်လည်းရှိမှာပေါ့ကိုရှိရှိတော့ဘဝတွေကမပြီးရဘူးရှိရှိနိုင်တယ်အခုဘဝလည်းငယ်ရွယ်တင်ကမပြီးရတဲ့အချိန်ကပြုထားတာဆိုတာကင်းခဲ့ပါလေရှိတာလည်းနည်းနည်းတော့ရှိတာပဲနည်းနည်းမဟုတ်ဘူးမလည်းရှိတယ် အဲ့ဒါတွေလည်းပဲပယ်လေးပါမဖြစ်ချနိုင်တော့ဘူးတဲ့ပယ်လေးပါမဖြစ်တော့ပြီးတော့နောက်ထပ်လည်းပယ်လေးပါကြားနေတယ်နဲ့အကုသိုလ်လည်းမပြုတော့ဘူးပြုနိုင်တော့ဘူးတဲ့ပြုနိုင်တော့အောင်လို့ဒေါသဒေါသတွေမကြမ်းတော့ဘူးဒါကြောင့်မို့လို့ဒါတရားရယုံနဲ့နောက်လည်းအကုသိုလ်တွေကလည်းပြုမြဲပြုနေတယ်ဆိုရင်ဒါမဟုတ်သေးဘူးအဲတရားတို့ရတယ်ဆိုရင်မကောင်းမှုတွေကပြုလို့တဲ့စိတ်ကောမရှိဘူးလောဘတော့ရှိတာပေါ့ဒေါသတော့ရှိတာပေါ့ ဒါပေမဲ့လို့သူများဥစ္စာခိုးနိုင်လောက်အောင်ပြင်းထန်တဲ့လောဘမဖြစ်သူများအသက်ကိုတတ်နိုင်လောက်အောင်ပြင်းထန်တဲ့ဒေါသမဖြစ်ဘာမကုန်နေမှမှယွင်းပြုကျင်နိုင်လောက်အောင်လောဘတွေကာမရာဂတွေမဖြစ်ကာမရာဂဆိုတာရှိရရှိတာပေါ့ကာမကာမဘုံကပုဂ္ဂိုလ်မကင်းနေဘူးဒါပေမဲ့လို့အဲ့ဒီတော့လုံးလုံးကြီးကြီးမဖြစ်ဘူးတဲ့အဲသိရက်တွေကိုတောင်းနိုင်လောက်အောင်လောဘမဖြစ် အဲဒါကြောင့်ဘယ်လေးပါးကြာနေလို့တဲ့အကုသိုလ်တွေလည်းသူမပြုတော့ပါဘူးတဲ့ဘဒုဝပါရိစ္ဆ၄ပါးကဘယ်ဘုံတို့မှာလဲဝိပါမုတ်တော့ကင်းလို့လေကြီးတဲ့ဘယ်၄ပါးကင်းလို့ပြီအခုတရားထုတ်နေရတာဒါတို့အားထုတ်နေရတာအရေးကြီးတယ်မြတ်စွာဘုရားသာသနာတော်ကြီးနဲ့တွေ့ပြီးတော့ဘုရားသာသနာလည်းကိုယ်ပဲရဲ့ဒီနေ့ကြတော့ငရဲလည်းကြာရအောင်မယ်ဆိုရင်ဘယ်နေရာကြမလို့ဘုရားသာသနာတော်ကိုယ်ပဲရင် ပဲလေးပါးကလွံ့မြောက်ပါမှာပေါ့လွံ့မြောက်တဲ့တရားလေးရပါမှာပေါ့ရအောင်လို့ကျင့်ဖို့အရေးကြီးပါတယ်ဒါကြောင့်ဘုန်းကြီးကလည်းပဲလေးပါးလွံ့မြောက်တဲ့တရားလေးရအောင်ကျင့်ကျင့်မှုရတိုက်တွန်းဟောပြောနေရတယ်ဟောပြောတဲ့အတိုင်းနဲ့အောင်မြင်မှုရှိပါတယ်ဘုန်းကြီးဟောပြောတဲ့အတိုင်းရတယ်အထုကြပါတယ်ဝန်သားကြသိကောင်းပါတယ်ငါအများကြီးပဲအထုကြကျူးစားကြသိဝန်သားကြကောင်းတယ်အင်းသစ္စာဝိဒါနာနိအဘဘကာဒုက္ခ စစအဘိဌာနာနေ6ပါးသောအဘိဌာနာတို့ကိုလည်းအလွန်ကဲဌာနာကြီးတို့ကိုလည်းကာတုံပြုခြင်းကအဘဘအဘဘောမထိုက်တာတော့ဘူးတဲ့အဘိဓါနာ6ခုရှိတယ်အလွန်ကဲအတော်တဲ့အမှုကြီးတွေပေါ့6ခုရှိအဲ့ဒီအဘိဓါနာ6ခုလည်းပဲမပြုတော့ပါဘူးအဘိဓါနာတွေဆိုတာဘာလို့ဆိုတော့အာနန္ဒိယက5ပါးနဲ့ဘာသာပြောင်းတာပေါ့လေဒါပါပဲဒီယုတ်ကတော့အာနန္ဒိယက5ပါးတဲ့ အမေကိုသာချင်းမာတုကာရကမာတုကာကကအဖေကိုသာချင်းပိတုကာကကရဟန္တာကိုသာချင်းအရဟန္တာကာကကအဲမြတ်စွာဘုရားတက်တော်ဆရာကြီးရဲ့ဘုရားမှာသွေးခဲအောင်လို့ထူးထူးရိုက်ရှင်းစားနေခြင်းပေါ့လေ။ဒါရရအောင်ပြုလို့ရှင်လောဟိတုပါရကသံဃာခွဲခြင်းသံဃာဒေကက၅ခုရှိတယ်။အဲဒီ၅ခုထဲမှာသံဃာဒေကကကတော့ယဟန်များနဲ့ဆိုင်တယ် ညာကမဟုတ်တဲ့ဝါဒတွေနဲ့ဒီဂိုင်းသီးတာခွဲရင်ဘာငါဗေဒကနဲ့ဝိဇ္ဇနဲ့ဥစ္စာမဟုတ်တဲ့ဥစ္စာနဲ့အဲဂိုင်းသီးတာခွဲလို့ရှိရင်ဘာငါဗေဒကထိုက်ွယ်လို့ဝိဇ္ဇပါညာမဟုတ်တဲ့ပုဂ္ဂိုလ်တော့လူတွေတော့တရားမဆိုင်ဘူးလူတွေတော့အဲဒီလိုအားပေးလို့ရှိရင်တော့အခုလိုနည်းနည်းတော့ဖြစ်မှာပေါ့လေမဟုတ်တော့အားပေးဘာငါဗေဒကတော့မဖြစ်ဘူး နောက်ပြီးတော့လောဟိတုပါဒကမြတ်စွာဘုရားသွေးစည်းနေအောင်ပြုတာဆိုတာဘုရားကတော့တက်တော်ဘုရားဆုံးမရှိတော့ဘူး။ဒါကြည့်တော့ဒီကံကလည်းအခုတော့မပြုနိုင်ပါဘူး။ဒါပေမဲ့လို့ဘုရားဆင်းလို့တော်တွေပါတယ်မယုံမသေးလို့လို့ရှိရင်အကုသိုလ်တော့အပြည့်တော့ကြီးမှာပဲ။အဲဒီကြီးတယ်လို့ဒီလိုပဲစံကံကြီးဆိုထားပါပဲ။ဒါပေမဲ့လို့ဆင်းလို့တော်တွေဆိုတာကဘုရားလက်ထက်ကတော့ရှိတာမဟုတ်ဘူးလို့။ဘုရားပြိဋိနိဗ္ဗာန်စံပြီးတော့ဓမ္မသောကမကြီးလက်ထက်တယ်ဘုရားဆင်းလို့တော်တွေမရှိသေးဘူး။ နောက်မှာဘယ်ချိန်ကနေပြီးတော့ဘယ်သူကစလုပ်လဲမဟာယာနတွေကစပြီးကိုယ်ွယ်ဝင်ရပါတယ်ဆင်းလို့ဟိုအနောက်ကဂရိကနေပြီးတော့ရုပ်ထုဘုဟုဆရာတွေကောင်းကောင်းနေနဲ့လက်ရကောင်းကောင်းနေနဲ့အဲဒီကစပြီးဒီတွင်းလာအောင်ပေါ်တယ်အဲအတော့ကမင်းတက်တဲ့တိုင်အောင်လို့ဘုရားဆင်းလို့မရှိသေးဘူးဟုတ်ပါအဲဒီတော့ဘုရားဘုရားကိုအထိမ့်မှဖြစ်အောင်လို့ဆင်ရုပ်လို့ပါလို့ဒီကဘုရားပြိဋိနိဗ္ဗာန်အဲဘုရားပြိဋိနိဗ္ဗာန်ဒီစဉ်က နမိတ်ကိုယူပြီးတော့ဆင်ကြီးတွေပါကြီးတွေလိုရတယ်ပြအရာရုပ်ပုံမှာပြနိုင်တယ်နော်အဲဒီတော့ဒါပေမဲ့လို့ဘုရားပုံတော်အနေနဲ့ကိုယ်ကိုယ်နေတဲ့ဥစ္စာဘုရားပုံတော်တွေကိုမယိုစေတဲ့စိတ်နဲ့ပေါ်တယ်ဖြစ်စည်းလို့ရှိရင်အဲဒီကံကြီးတော့မဟုတ်တော့မှအပြည့်တော့ကြီးတယ်ယူဆမှာပဲအဲအရဟန္တဂါရယဟနာတတဲ့ဆိုတာကတော့ဒါကတော့ရှားပါတယ်နော်ယဟနာကကိုရှားတယ် အဲမာတုကာတာပိတုကာတာအမေဖေတာတာကတော့ဖြစ်နိုင်တယ်ဒါကတော့ဖြစ်နိုင်တယ်တော်ကြီးကရှူရောမြစ်ဆိုတာကတော့သူကရေးတယ်ဟောတာကဟာတဲ့အခုနန္တရ၅ပါးမေဖေတာလည်းစရှိတယ်ဒီလိုကံကြီးတွေဒါမကျူးလွန်တာတဲ့အင်းဗာဏိပါဒကတော့မသိနေဘူးတဲ့ကိုအရေးကြုံတဲ့အခါကလည်းတတ်နိုင်နေတယ်သူကဆုံးဖြတ်ရေးတယ်လို့သူက သူကဘာလို့လဲဒီလိုရေးရတယ်ဆိုရင်သူကသောတာပန်လူအကြောင်းလေ့လာတာကြာပြီအဲဒါသောတာပန်ပုဂ္ဂိုလ်သူလေ့လာထားတယ်ပေါ့လေသောတာပန်ပုဂ္ဂိုလ်ကဘယ်သူများသွားလေ့လာပါလိမ့်မလို့ခွန်ကြီးကစဉ်းစားကြည့်သောတာပန်ကငါသောတာပန်ပဲဆိုပြီးဝန်ခံနေတဲ့ပုဂ္ဂိုလ်ကရှားတာကိုဒါတော့သောတာပန်သူလေ့လာတယ်ဆိုတော့သူလေ့လာတဲ့ပုဂ္ဂိုလ်ကသောတာပန်ဟုတ်ချင်မှလည်းဟုတ်မှာကိုဒါသောတာပန်လေ့လာတယ်ဆိုတော့ခွန်ကြီးကစဉ်းစားကြည့်သူမြလေ့လာတာဟုတ်ပုံမရဘူးသူကကိုယ့်ကိုယ်ကိုသောတာပန်မှတ်ပြီးတော့ ကိုယ်စိတ်ကိုလေးလာတာနဲ့ဒုပါရဲ့လို့အောင်ပြီဟုတ်ပါပဲဒါဒီမှာပဲသူကငါသောတာပါတော့ဖြစ်နေပြီငါသူများအသက်မသာပဲနေနိုင်သလားတကယ်အရေးကြတယ်မသာပဲနေနိုင်သလားကိုယ်သားမရတယ်အဲအဲ့ပါလေကိုသူများကနေပြီးတကလားနှိမ့်ဆက်နေမယ်အဲပတ်ထမယ်ဆိုလို့ရှိရင်ခံနိုင်မလားကိုယ်လာပြီးတော့သူများကတတ်မယ်ဆိုကိုယ်လက်ထက်ကလည်းလက်နဲ့ရှိနေတယ်ဆိုရင်အသေးခံမလားသူ့ကိုရင်တတ်မလားစဉ်းစားကြည့်တော့ ကသတ်မယ်ဆိုတဲ့စိတ်ကူပေါ်တာကိုခေါ်တော့သောတာပန်ဟာသတ်နိုင်နေတယ်သူကဒီလိုဆုံးဖြတ်တာကိုသူစားဒါအခုလူတွေတချို့ကဟုတ်မှသာသူစားလူတွေကလူတွေကသူစားဟုတ်မှတယ်ကြာတာပဲသူကတကယ်စင်စစ်ကတော့အမေဖေးမတတ်နိုင်ဘူးဆိုရင်ညတဲ့မတတ်နိုင်ဘူးဘာလို့လဲဆိုတော့တချို့ကအမေမဖေးမမသိတဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိတယ် အဲဒီတော့အဲဒီအဖေဆိုတာတော့အမေကတော့ကြုံခဲ့ပါလေအဖေဆိုတာတော့ကိုယ့်အဖေမှာသိချင်းဟုတ်ချင်းသိမှသိမှာဟာပြောလို့သူလည်းမကောင်းဘူးကအဖေဆိုတာအဖေရင်းအမေရင်းအသိမှသူလည်းမဟုတ်တာလည်းပဲမရှိဘူးလို့ပြောနိုင်ဘူးဥစ္စာရှိတယ်ဥစ္စာအဲတော့အဖေမဟုတ်အဖေမမသိတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ကကိုယ့်ကိုတတ်မယ်လို့လားနေလို့ရှိရင်ငါရန်သူပဲဆိုပြီးတော့ သတ်လိုက်ရင်လားအဖေသတ်တာဖြစ်တာပဲရိုးရိုးပုဂ္ဂိုလ်အနေနဲ့သတ်တာပဲအဖေအနေနဲ့သတ်တာတော့မဟုတ်ဘူးဒါပေမဲ့သူကအဖေဖြစ်နေရှိတယ်ဝိနည်းကာကလာမကြည့်ဦးမှာဝိနည်းကာကလာမနဲ့လောက်တော့ဆိုပြည့်ပြည့်မရလို့သူတို့အိပ်ပါနည်းနဲ့လေးလေးရအောင်လုပ်တဲ့နည်းတွေရှိတယ်အဲဒါဆိုရင်အဖေလည်းမပေါ်ဘူးဘယ်အဖေမှလည်းမသိอืมဒီအဖေမထင်ရှားတဲ့ဥစ္စာတွေလည်းရှိပါတယ်အဲဒီလိုပါလေအဲဒါတွေက တတ္တဝါကိုတတ်နိုင်တယ်လူကိုတတ်နိုင်တယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုရလူအနေနဲ့လာရင်တတ်မှာပဲရှင်းတော့ကလည်းပဲဒီလိုဟာတွေရှိခဲ့ပါတယ်မသိခဲ့ဘူးအဲ့ဒါတော့လူကိုတတ်နိုင်တယ်လူရိုးရိုးတတ်နိုင်တယ်ဆိုရင်အဖေလည်းတတ်နိုင်တယ်ဒီလိုလေးပဲကြောက်ဒီမှာပြထားတာကတော့ပုထုဇဉ်အပြစ်ကိုသင်ရှားအောင်လို့တဲ့ပုထုဇဉ်ဆိုလို့ရှိရင်တော့ အဖေမမေမပြီးလေလည်းတတ်နိုင်တာပဲရဟန္တာလည်းတတ်နိုင်တာပဲဆရာလည်းပြည့်ပြည့်တရားမူလုံနိုင်တာပဲသံဃာလည်းကြွယ်ကြအောင်လုံနိုင်တာပဲဒါပေမဲ့သောတာပန်ပုဂ္ဂိုလ်ကျတော့အဲဒီလိုဉာဏ်နဲ့ကိလေသာတွေရှိဘူးဒီအကုသိုလ်ကျင်းတယ်ဆိုတော့ဘုရုဇင်အဖြစ်ခေါ်ပြီးတော့သောတာပန်ရဲ့ဂုဏ်မြောက်အောင်ဆိုရတာတဲ့စင်စစ်တော့အဖေမတတ်နိုင်ဘူးဆိုရင်လူလည်းမတတ်နိုင်ဘူးဘယ်သူမှမတတ်နိုင်ဘူး ဘာပဲလို့လဲဆိုအဖေမမသိတဲ့ပုဂ္ဂိုလ်ကဒီကိုယ်ဖေရင်သိတယ်ထားပါတော့ညသခိုးမှပြီးတော့ညတွေ့တော့သခိုးပဲဟာဆိုပြီးတော့သတ်လိုက်နေတယ်ဒါလည်းသိတတ်တာပဲအတူတူပဲမလိုတဲ့ဖြစ်တာပဲတချို့ရှိတယ်စိတ်ကပေါက်ပြန်ပြီးတော့စိတ်ကပေါက်ပြန်နေတဲ့ပုဂ္ဂိုလ်ကအေးရပါကရင်မောအိတ်နေတဲ့ဥစ္စာကိုနွားကြီးမှတ်ပြီးတော့အဲတတ်တဲ့ပုဂ္ဂိုလ်ရှိသေးတာဥစ္စာစိတ်ကပေါက်ပြန်တာပဲ ဘယ်နွားကိုလဲသူပေါ့သူဝယ်မယ်သူသိတဲ့နွားမှပြီးတော့ဒီဂရင်မော်တဲ့အိန္ဒိယမလားဆိုပြီးဒီလိုသားအဲ့လိုလည်းရှိတာအဲ့ဒါကြောင့်လူသားမှန်တတ်နိုင်တယ်ဆိုရင်အဖေမှမသိတဲ့ပုဂ္ဂိုလ်ကကိုယ့်အဖေလည်းလူသားမှမှတ်ပြီးတော့တတ်နိုင်တယ်ဒါကြောင့်အဖေမတတ်နိုင်ဘူးဆိုရင်လူသားမှလည်းမတတ်နိုင်ဘူးအဲ့ဒီလေးပဲရပါတယ်အဲ့ဒါလေးမှတ်တာသူကဘယ်လောက်ကျအောင်ရှင်းအောင်လို့ပြောတာပြတာမတွေ့သေးဘူး နားတော့သိချာတယ်မြင်တယ်မြင်တာတော့အဖေမသိပြီးသားမှာမဟုတ်ဘူးသိပြီးမသိပြီးအဖေဖြစ်တဲ့ပုဂ္ဂိုလ်သားမိရင်ဒါအဖေသားတဲ့အကုသိုလ်ကဖြစ်တာပဲဒီကိုရံလို့မှတ်ပြီးဒသိမ့်မှပြီးသခိုးရမြမှပြီးလူစိုးလူစိုးမှပြီးတော့သလိုက်တယ်ပဲအာဘိဓုကကတာထိုက်တာအဲအညတ္တဓာရုပ်တွေသာတဘာတော့ ဘုရားဆရာကိုညွှန်ပြခြင်းတဲ့ဘာသာဘာသာပြောင်းခြင်းပါပဲတို့ရုပ်ကတော့ဘာသာပြောင်းနေပြောမှာအယူဘာသာအခုဘုရားဘာသာကိုယ်ဝယ်နေရတခြားဘာသာကိုယ်ဝယ်လို့ဆိုပြောင်းခြင်းတဲ့အဲ့ဒါလည်းအဘိဓမ္မာအလွန်အကျူးပြုတဲ့အကုသိုလ်ပဲတဲ့အဲ့ဒါလည်းပဲကျင်းတယ်တဲ့ဒါသစ္စာနာနိယကံ၅ပါးဘာသာပြောင်းတာကလည်းပါ6ပါးပေါ့အဲ့အဘိဓမ္မာ6ပါးခေါ်တယ်စာ6ပါးကောအဘိဓမ္မာနိစာအလွန်ကျူးရောက်ရတော့ အကုသိုလ်ဌာနတို့ကိုလည်းအကုသိုလ်ဌာနတို့ကိုလည်းဘာတုံပြင်းခြင်းငါအဘဘာအဘဘောမထိုက်တန်တော့ဘူးတဲ့မပြုနိုင်တော့ဘူးဣဒံမိသံဃာရတနာပဏိတာဣဒံမိသံဃေဤသောတာပန်သံဃာဟုသောယရဏတိလေပဏိတံမွန်မြလာစွာဤဣဒိနာသစ္စေနာဤမင်္ဂသောသစ္စာစကားကြောင့်ဤမေတ္တာပုရိသနံ ဤပရိတရားတော်ယူစွာနာရမတကြသောဉာဏဘိဓါပေါင်းသူတော်ကောင်းတို့အားသူအတိဘယံတရခင်းရှင်း၍ကောင်းခြင်းမင်္ဂလာပေါင်းသည်ဟောတုစင်စစ်မသွေဖြစ်ပါစေတည်းအဲမနာယီနီရှိသွားပါပြီတော်ဥမပဲတဲ့တော်လည်း သင်္သာတိသောကမာရောတိပါပကံဒါယနာဝါစာဥဒစိတ္တသောအဘဝသောတာသစ္ဆရာယဣရာမိပါဏရတနာပဏိနဣတိနာသစ္စေနာတောတိဟောတိအဲ့ဒါကသူရုပ်ပြောရတယ်သောတာပန်ပုဂ္ဂိုလ်အားတဲ့ကိုရင်နှုတ်ဖြင့်မကောင်းမှုလည်းပဲသူကရှိသေးတာပါပဲဒါပေမဲ့လို့ညာများမှာဆိုလို့ရှိရင်တော့လောကဝိဇ္ဇ အာဘတိမပြုဘူးတဲ့မာနတိဝိဇ္ဇာတွေသိမပါပဲနဲ့အမှတ်တမဲ့ပြုတာတွေရှိတယ်မကြီးကျယ်တဲ့ကာမအကုသိုလ်တွေပေါ်တယ်ခဏတည်းတဲ့အပယ်လေးပါးကြလို့တဲ့ဒုစရအကုသိုလ်တော့မဟုတ်ဘူးကာမကတော့ရှိမှာပေါ့ဒေါဘဒေါသမกินနေတော့ဒေါဘစိတ်ကူဒေါသစိတ်ကူရှိမှာပေါ့ဒေါဘစိတ်ကူဒေါသစိတ်နှုတ်စိတ်ကူနောက်လိုက်ပြီးတော့ပြောမိဆုံးမိတာလည်းရှိဦးမှာပေါ့ပြုမိကျူးမိတာလည်းရှိမှာပေါ့နည်းနည်းပါးပါးတော့ရှိမှာပေါ့သူက အဲတတ္တဝါကိုပတ်နိုင်လောက်တဲ့အကုသိုလ်မရှိဘူး။မြောက်ကခိုးနိုင်လောက်တဲ့အကုသိုလ်မရှိဘူး။ဘယ်လေးပါးကြားနိုင်လောက်အဲ့ဒီလိုဟာတော့မပြုဘူး။ဒါပေမဲ့လို့လောဘဒေါသမကင်းသေးတော့လောဘဒေါသလိုက်ပြုမိတဲ့အကုသိုလ်အသေးမွှားလေးတွေရှိသေးတာပဲတဲ့။ရှိပေမဲ့လို့တဲ့အဲ့ဒါဖုံးလာမထားဘူးတဲ့။ကိုယ်မှုဝန်ခံနိုင်တယ်။ညာများဆိုလို့ရှိရင်တော့မိကြီးကလည်းကြိုက်ပြီးတဲ့ကလေးများလို့ ကလေးကသားနုနေတော့မိကြီးကတည်းကပြုတ်နေတဲ့လက်ပြန်ဆုပ်လိုက်တာလူကြီးကတော့အကြီးကထုံးနေတယ်ရုပ်တရက်ပူရင်မပူဟောပြုံးနေရှိပြုံးနေပူပြုံးနေဆုပ်လိုက်အဲဒီလိုပဲအာဟုသောမကောင်မှုပြုံးရင်မသည်ချက်ချင်းပဲဆုပ်ပြီးတော့ညာများဆိုရင်ဒေသနာပြောကြပြီးနောက်ဒီလိုအခုမကျุလို့ရအောင်လို့အများအားဆောက်ရှောက်သွားတယ်တဲ့လူဆိုရင်လည်းလူလိုက်ပေါ်တယ်မကောင်မှုပြုံးရင်နောက်ဒီလိုအားလည်းမပြုဘူးဆိုတဲ့စိတ်ကူးနဲ့ဆောက်ရှောက်နေတယ်ဆောက်ရှောက်ရမှာပေါ့ များကဘယ်သုံးပါများကမေးလို့ရှိရင်လည်းအမှန်တိုင်းဝန်ခံပြီးတော့အဲနောက်ဟောမပြုတဲ့မပြုတဲ့ဓာတ်တွေသင်ချောင်ပြီးတော့သွားမှာပါပါပဲအဲ့ဒါသောတာပန်ဘုံပဲကလည်းပါတယ်နောက်တော့ဘုရားကုံနောက်တော့သာနာပုဂ္ဂိုလ်များပြိဋိနိဗ္ဗာန်ဆံတဲ့ကုံဒါကတော့ခေါ်ကြတဲ့ကောင်းတာမဟုတ်နိုင်ဘူးနာရီကတော့လောက်ပါဘူးတော်တော်လေးစုံတော့ပါပြိတရားတွေပြိတရားတွေဟောတာမှန်တဲ့ပုဂ္ဂိုလ်တွေအများရန်ဖွင့် ဝေးရမယ်ကျင်းတဲ့တရားတွေနားလဲလဲတယ်အမှန်ကောင်းတယ်တိုင်ရသိတော့ယနေ့ဘုနာကျွန်ုပ်တို့သုစုပွားများအထုပ်အပ်တော်ဘာနာကုသိုလ်